ဒေါ်လာစုံ2ရက်ခရစ်နှစ်2020ခုနှစ်ဒီဇင်ဘာလ31ရက်ရတာပရိနေ့ညနေခင်း6နာရီတိတိအချိန်ရောက်ပါပြီညနေခင်း6နာရီတိတိအချိန်ခါမှာညချမ်းတရားများကို စတင်ညမှာဖြစ်ပါတယ်တရားကတော့လက်အောင်ပြေးထားအသင်လူသားတရားကိုဒီနေ့ညအဆုံးသက်အောင် ဟောဖို့ဖြစ်ပါတယ်မနေ့ပြန်ကကြတော့နှုတ်ဆက်ညနှုတ်ဆက်တဲ့ညဆိုတော့အခြားတရားတစ်ပုဒ်ကိုဟောပါမယ် ဒီညတော့အချိန်နည်းနည်းပိုကောင်းပိုပါလိမ့်မယ်ရှိတဲ့ဟာလေးတွေကိုနည်းနည်းလေးဆုံးအောင်အဆုံးသတ်ပြီးတော့ဟောမှာဖြစ်ပါတယ်ဒါကြောင့်အတိဝိသောပမတုတ်တန်ကြီးကိုခြေခံပြီးတော့မကြင်မကြဲတိပွဲလေးများကိုအဲလွတ်အောင်မြေထအတင်လူသားဆိုတဲ့နာမည်နဲ့ဟောလာတာဒါဟာဒီညဆိုလို့ရှိရင်ကိုင်းဒါတော့ဒီလွတ်အောင်ပြေထအတင်လူသားရဲ့ဟောဘက်ဒီဘက်နှစ်ခုဥပမာနဲ့ဥပမေယလေးနှစ်ခုကို တရားနာသူများစိတ်ထဲမှာစွဲအောင်စာဖတ်စာရောဖတ်တို့မမောကနေပြီးတော့အစာဆုံးပြန်ပြီးတော့တစ်ခေါက်ဖတ်ပေးပါအောင်မြတ်ပူဇော်ပေးပါအောင်ဝေထင်းယောက်ျားဟုသည်ယောဂီကိုဆိုလိုပါသည်ငွေကြီးလေးကောင်ဟုသည်ဓာတ်ကြီးလေးပါးကိုဆိုလိုပါသည်ယံသူ၅ယောက်ဟုသည်ခန္ဓာ၅ပါးကိုဆိုလိုပါသည် အတွင်းယံသူ နန္ဒီရာဂကို ဆိုလိုပါသည်ရွာပြက်သေးကအိမ်ချောင်းလုံးဟုသည်ဒွါရ6ပါးကိုဆိုလိုပါသည်ဓမြ6ရောက်ဟုသည်အာယုံ6ပါးကိုဆိုလိုပါသည်မြစ်ကြီးဘောက4ပါးကိုဆိုလိုပါသည်ဒီဘက်ကံဟုသည်တက္ကာယဥပါဒာနဲ့ခန္ဓာ5ပါးကိုစိဖောင်ဟုသည်မဲခင်7ပါးကိုဆိုလိုပါသည် လက်ခြေဖြင့်လှော်ဟုသည်အာထုံမူလုံလဝိရိယကိုဆိုလိုပါသည်ကိုဘက်ကန်းဟုသည်ခေမဟုခေါ်သောဒေကင်းရာဆံကိုလွတ်မြောက်သွားသူ ပြမနာဟုသည်ယဟန္တာ ပြမနာကိုဆိုလမ်းညွန်ပြသူဟုသည်မြတ်စွာဘုရားကိုအဲဟောပါပြီဗျာသာဓုပါဒါအာတိဝိသောပမရဲ့အဓိက နိုင်ရှင်ချက်ကလေးတွေပေါ့နော်ဒါကတော့အဓိက အချက်လက်ကလေးတွေပဲဒါကအဓိကဖြစ်ပါတယ်။တော့ဒီညမှာမနေ့ကတော့ကတော့ရွာပြထက်ကအိမ်6လုံးနဲ့ဓမြ6ယောက်ကိုဥပဥပမေယအနေနဲ့ပြောတဲ့ဒွါရ6ပါးနဲ့အာယုံ6ပါးကိုမကြည့်မကြည်လေးပြောပြီးပြီ။အဲ့ဒီနေရာကတော့ပြောမယ်ဆိုရင်ဝိပဿနာရှုတဲ့နေရာဖြစ်ပါတယ်။ဒွါရနဲ့အာယုံတိုက်ဆိုင်တဲ့အခါတိစိတ်ပေါ်တဲ့ပေါ်တဲ့ချိန်ကမှမှတ်ရမှာဖြစ်တဲ့အတွက်သူကရှုတဲ့ဟာတွေကိုတော့အသေးစိတ်မပြောတော့မပြောနိုင်ကြတော့ပါဘူးအချိန်ကနည်းတဲ့အတွက်ကြောင့် ဒါကြောင့်ဒီနေ့တော့နံပါတ်9ဖြစ်တဲ့မြစ်ကြီးဟူသည်ဒီနေရာမှာတော့မြစ်ဆိုတာတော့သင်္စားတာပြောရတာမြစ်ထကြီးဖို့ရှိပါတယ်ဟလားပင်လယ်ကွေ့လို့ဒီကဘေး area လို့များရှိမလားမသိဘူးနော်ဟိုဘက်ဒီဘက်ဆိုအရှိ east east east ဘေးကိုသွားဖို့တဲ့ရှစ်မိုင်လောက်တော့ဝေးတာဟလားဟိုကဆမတီယို bridge ကနော်အဲ့ဒါတော့အဝေးကြီးဟိုပင်လယ်ကွေ့ကြီးလို့လည်းဖြစ်ချင်းဖြစ်မယ်ပေါ့ဒါတွေပုံဝေးဖို့ပဲရှိတယ်အဲ့တော့မြစ်ဒီမှာတော့ဒါတင်စားပြောတော့ဗောလေမြစ်ကြီးဟူသည်ဩဃလေးဩဃလေးပါးကိုဆိုလိုပါသည်တဲ့ ဩဃဆိုတာကရေလှိုင်းကိုပြောတာ။ဘာပြောတာလဲ။ရေလှိုင်းပါဗျာ။အဲ့ဒီမှာ तू ကဒီဩဃဆိုတဲ့ပါဠိလေးကနော် तू ကတော့တာမန်ပြန်ရင်တော့ရေလှိုင်းသို့တော့အဲ့ဒီသူ့ရဲ့မူရင်းစကားလုံးလေးကဒီဩနဲ့ဂနှလုံးပေါင်းထားတာ။ဩဆိုတာကအဘောကနေဖိပြီးတော့ဂကတတ်တာ။အဘောကဖိပြီးတော့တတ်တာကိုဩဃလို့ခေါ်တယ် ဒါတော့စဉ်းစားကြည့်လိုက်ပါလားလို့နော်ဟော survey လုပ်တဲ့လူတွေလေ survey လုပ်တဲ့လူတွေတခါတည်းပေ20မကပါဘူး30 40လောက်ရှိတဲ့လှိုင်းကြီးတွေအကြီးကြီးတွေလာတဲ့ကသူလှိုင်းသွားစီးကြတယ်လှိုင်းကြီးတွေက300တက်လောက်ရှိတယ်ပေ60လောက်ရှိတယ်တချို့ဟာကအဲ့လောက်ကြီးတာကြီးတွေနော်အဲ့ဒီလှိုင်းကြီးတလှိုင်းလောက်ကိုလူပေါ်တာကြကြည့်လိုက်စမ်းနော် တခါတည်းပြိသေးသွားနေတယ်အဲ့တော့အဲ့ဒီလှိုင်းတွေဟာပင်လယ်တွေကိုဖြတ်တဲ့ခါတွေမှာမြစ်တွေကိုဖြတ်တဲ့ခါတွေမှာ လှမ်းကနေလူကိုဖိဖိပြီးတော့တတ်တယ်ဖိဖိပြီးတော့တတ်တော့လူတွေကလေလှမ်းအောက်ကိုရောက်ရောက်ပြီးတော့သေသွားကြတယ်ဒါကြောင့်မလို့ဩဃဆိုတာက ရေလှိုင်းလို့ပြောပေမဲ့တကယ်တမ်းကအတိပ္ပယ်ကဩဆိုတာအဝဆိုတဲ့ပုဂ္ဂိုလ်နေလာတယ်ဖိတယ်ဂဆိုတဲ့နောက်ကစကလုံးကတတ်တယ်ဖိတတ်တယ်တဲ့ခိုင်ပါတယ်လေဖိတတ်တယ်ပါအေးဖိတတ်တယ်အဲ့ဒါပဲဒါပေမဲ့ဖိတတ်တာကဘာလဲလို့မေးရင်တော့အဲ့ခုနပြောတဲ့လှိုင်းကြီးတွေဖြစ်နေလို့သူ့ကိုရေလှိုင်းလို့ပြန်တာနော် ဩဦးဇင်းတို့ငငယ်တုန်းကအတင်းကျိုတော်တဲ့လောက်တော့ကြက်ခဲ့ရတော့အခုတော့မေ့နေလို့စာအုပ်ထဲကဖတ်ပြမယ်ဟုတ်လားငငယ်လေးမူလာတန်းတုန်းကကြက်ခဲ့တဲ့စာဆိုတော့အခုမေ့ကုန်ပြီဩဃရဲ့စကလုံးလေးတောင်မြုပ်ဆရာတော်ကြီးရေးထားတာအခြေခံတင်းကျိုထဲမှာအခြေပြုတင်းကျိုထဲမှာဝုဒ္ဓတာဖြစ်ပေါ်ဟလားဩဃတတ္တာ ဟောရင်မှာကလွမ်းကဖြစ်တတ် နှစ်မြုပ်တတ်သည် အရရပင်ရေအရင်ဒီနော်ဩဃတတ္တာဟောရင်မှာကဩဃဆိုတဲ့တရားမူရဟောရင်အ ਨੇ ကတဲ့ လွမ်းကာဖြစ်တတ်နှစ်မြုပ်တတ်သည်လွမ်းကာဖြစ်တတ် နှစ်မြုပ်တတ်သည်ပင်လယ်လိုက်ထဲကိုရောက်သွားရဲ့နော်စာပိုင်စီးတဲ့လူတွေလည်းပဲဖိတပ်ပလိုက်တာပဲလှေလေးတွေလည်းဖိတပ်ပလိုက်တာပဲသင်္ဘောတွေလည်းဖိတပ်ပလိုက်တာပဲအဲ့ဒီလိုင်းကအဲ့ဒီလိုဖိပြီးတော့တတ်တာကိုဩဃလို့ခေါ်တာဒါကြောင့်မလို့ဩဃဆိုတဲ့သရာရဲ့အတိတ်ဘက်ကလွမ်းကာဖိတတ်နှစ်မြုပ်တတ်သည်အရရပင်ရေအရင်ဒီနေရာတကာမှာရှိနေတဲ့ရေတွေကိုပြောတာဒါတော့ရေဆိုတဲ့သဘောကနောက်ဆုံးကြတော့ကို လှိုင်းမဟုတ်ရင်တောင်မှပဲလက်နောက်ဆုံးဒီဟာကိုလွတ်အောင်မကူးနိုင်ရင်ဒီရေကဖိတက်လိုက်တာပဲမလားမှန်ပါဖိတက်လိုက်တာပဲအဲ့ဒါကိုဩကလို့ခေါ်တယ်ဒါတော့ဒါကနှိုင်းရှင်မှုပြုတဲ့တစ်ခါကျတော့ဤတွင်တမှုတတိသူဖြစ်သူကဥပမာနှိုင်းရှင်ပြောတာနော်တကယ်ဟိုတကယ်ဩဃဆိုတာကတော့မူရင်းအတိုင်းပြောရင်ဩဃဆိုတာလှိုင်းဒါပေမဲ့မူရင်းစကလုံးရဲ့အတိတ်ဘက်ကဖိတတ်တတ်တယ်လို့ပြောတာဒါတော့အဲ့ဖိတတ်တတ်တဲ့လှိုင်းဆိုတာနဲ့ဒီဘက်က နော်အကုသိုလ်တွေနဲ့ကိလေသာတွေနဲ့နှိုင်းယှဉ်ပြောမယ်ဒါကြောင့်ဤတွင်တမူတတိသူဖြင့်ညီသူဆွေညိအပယ်ထိအောင်မိမိကိန်းရာတရဝါကို လွမ်းကာဖိတတ်နှစ်မြုပ်တတ်သည် သုံးရသဘောလောဒိတ်မောကိုခေါ်လောဩကအမည်တည်းတဲ့နော်ဒါဒီဘက်ကနှိုင်းရှင်နှိုင်းရှင်ကပုတ်ဘက်က သူကလှိုင်းဟာလူတွေကိုဖိတတ်တတ်တယ်လို့ပဲတဲ့ အဲ့ဒီလိုပဲဥပမာတူဥပမာညီတူထားပြီးတော့ဥပမာအတူထားပြီးတော့သူကပြောတယ်လိုင်းကလူကိုဖိတတ်တတ်တယ်လို့အကုသိုလ်ကလည်းသရဝါတွေကိုဖိတတ်တတ်တယ်ဖိပြီးတော့အောက်ကိုပို့ချလိုက်တယ်ဘယ်တိပို့လဲဆိုအပယ်တိပို့တယ်ဒါတော့အပယ်တိအောင်မိမိကိညာတတ္တဝါကိုမိမိကိညာတတ္တဝါဆိုတာကဥပမာထားပါတော့အခုသရဝါဒီမှာတယောက်နဲ့တယောက်ကိလေသာကိမ့်မှုရင်မတူဘူးပေါ့ဗျာဘုဒ္ဓဇင်ကတော့တူတယ်အရိယာနဲ့ကြတော့မတူတော့ဘူးအရိယာတွေကကိလေသာနဲနဲနဲနဲသွားပြီဒါတော့အဲ့ဒီ နော်ဩဃဆိုတဲ့မူရဲ့အကုသိုလ်ကဘယ်သူတွေလဲဆိုရင်လောဘရဲ့ဒိဋ္ဌိရဲ့မောဟရဲ့ဘယ်သူတွေလဲလောဘဒိဋ္ဌိမောဟအဲသူ့ရဲ့အမိကတော့အော်အော်တင်းကြိုတဲ့အတိုင်းပြောရင်တော့ကာမောကဘဝကဒိဋ္ဌောက အဝိဇ္ဇောကဩဃဘဏ္ဍပါလဲ၄ပါးပါဗျာ၄ပါးကာမောကဆိုတာကကာမဩဃလောဘကိုပြောတာပါဒိဋ္ဌောကတဲ့နော်ကာမောကဘဝကအဲကာမနဲ့ဘဝအတူတူပဲနော်ကာမကိုအာတတ်မြတ်တဲ့ ဩဃနဲ့နော်ဘဝကိုတတ်မြတ်တဲ့ဩဃဆိုတော့ तू ကဟိုတည်းမဲ့အဲလောဘကြီးပဲတစ်ခုလုံးကာမဂုဏ်အာယုံကိုတတ်မြတ်ထားရဲ့ဘဝကိုတတ်မြတ်ထားရဲ့ဒါပဲကွာတယ်အမှန်တော့လောဘကြီးပဲဒါကြောင့်မလို့လောဘတစ်ခုတည်းပဲထားတယ်ဒိဋ္ဌောကအယူမှားအယူအဆမှားအထူးသဖြင့်အတ္တဝါဒအတ္တဒိဋ္ဌိကိုစွဲတာနော်အဲ့တော့အယူအဆမှားကိုဒါဒိဋ္ဌိဩဃလို့ခေါ်တယ်ဒါဒိဋ္ဌောကအဝိဇ္ဇောကအဝိဇ္ဇာဆိုတဲ့ဩဃဒါတော့တင်းကြိုလို့တရုတ်ကောက်လို့ရှိရင်သုံးလုံးရတယ်လောဘရဲ့ ဒိဋ္ဌိရယ်မောဟရယ်သို့တော့သူတို့ရဲ့နာမည်တွေနဲ့ပြောမယ်ဆိုတော့၄ပါးပေါ့ကာမောကဘဝောကဒိဋ္ဌောကအဝိဇ္ဇောကအဲ့ဒီလိုမျိုးဩဃ၄ပါးရှိတယ်ဒါကြောင့်မလို့ဩဃ၄ပါးလို့သုံးထားတယ်တရကိုအဖြစ်တော့၃ပါးပဲရှိတယ်ကာမနဲ့ဘဝနှစ်ခုတူလို့ဒါတော့အဲ့ဒီအဲ့ဒီကာလောဘရဲ့ဒိဋ္ဌိရဲ့မောဟရဲ့ကမိမိရဲ့တန်တမ်းမှာရှိနေမယ်ဆိုကြပါစို့ဒါတော့မိမိရဲ့တန်တမ်းမှာရှိနေမယ်ဆိုရင်အဲ့ဒီ လောဘရဲ့ဒိဋ္ဌိရဲ့မောဟရဲ့ကဘသူ့ကိုတတ်မှာလဲဒီယောဂီတတ္တဝါတွေကိုတတ်မှာတတ္တဝါတတ်မှာယောဂီမလုံးတော့တော့ကြယောဂီတွေတော့မလားတတ္တဝါတွေရောယောဂီတွေမလာပဲနေမှာကိုယ့်ဘာသာကိုနေကောင်းတာတရားသွားအထုတ်ကကြမှာအသက်ခံရတယ်ဆိုပြီးတော့အမြစကားကြည့်ပြောတော့ကြနောက်တစ်ခါလူမလာပဲမရှိရင်တတ်မှာမို့ကြောင့်ယောဂီရှိရမှာလို့ပြောတာပါခင်ဗျာအဲဒါတော့တတ္တဝါလို့တာမန်အဖြစ်ဟလား तू ကဘယ်သူပဲရှုရှုမရှုရှုကုန်တတ်တယ် तू သဘောကတော့နော် ဒါကြောင့်မလို့ဩဃဆိုတာသရဝမိမိကိန်းနေတာဆိုတော့ဥပမာထားပါတော့ကင်ဆာယောဂရှိတယ်ဒီကင်ဆာဘသူတတ်မှာတော့ရှိတယ်လူတတ်မှာပဲအဲအဲ့ဒါပြောတာမိမိကိန်းနေဆိုတာကနော်မိမိဆိုတဲ့အာဟုသောကင်ဆာယောဂနဲ့တူတယ်ဒါတော့ကင်ဆာယောဂကိန်းခွင့်ရရင်ကိန်းခံရတဲ့ခန္ဓာကိုယ်ကိုတတ်မယ်ဒါပဲဒါတော့လောဘဒိဋ္ဌိမောဟဆိုတဲ့ဩဃတရားကတတ္တဝါတွေကိုကိန်းရအကိန်းခံရတဲ့သူကိုတတ်မှာပဲကင်ဆာယောဂလို့ပဲသူများသွားမတတ်ဘူးသူများကင်ဆာကိုလာမတတ်ဘူး နော်ကိုကင်ဆာပဲကိုတတ်လိမ့်မယ်ဒီတိုင်းပဲကိုဩဃကပဲကိုကိုတတ်တာတခြားသူရဲ့ဩဃလာမတတ်ဘူးဒါကြောင့်မလို့ तू ကဘာပြောတယ်လဲဆိုလို့ရှိရင်မိမိကင်းရာတတ္တဝါကိုဆိုတာသူတို့နေထိုင်ခွင့်ရတဲ့ခန္ဓာအိမ်ပြောတာနော်ဘယ်သူခန္ဓာအိမ်နေထိုင်ခွင့်ရတယ်လဲနေထိုင်ခွင့်ရတဲ့ခန္ဓာအိမ်ကသူတို့ကင်းရာပဲသူတို့နေရာအိမ်ပဲဒါကြောင့်မလို့သူတို့မိမိကင်းရာတတ္တဝါကို လွမ်းကာဖိတတ်ဘာလို့မှလဲလွမ်းပြီးလွမ်းကာဖိတတ် အမ်သူတို့ဖိမာတတ်မှာဖိတတ်မှာရေလိုင်းကလူတွေကိုဖိတတ်တယ်လို့ပဲနော်ဆာဗာဟိုတဲ့နော်ဟောဟောပင်လယ်ထဲမှာရောက်တဲ့ခါကျတော့လှိုင်းဖိခါတယ်လို့ပေါ့လှိုင်းကဖိတတ်ပလိုက်တာဒါတော့လှိုင်းဖိတဲ့ခါကျတော့တခါတည်းအောက်ထိမြုပ်သွားတယ်အဲ့ဒါလိုပဲလောဘဒိဋ္ဌိမောဟဆိုတဲ့တဲ့ဩဃ၄ပါးကနေပြီးတော့သူတို့ကိန်းနဲ့သူတို့ကိန်းခွင့်ရသောသူတို့ နေထိုင်တဲ့ခန္ဓာသရဝါကို နော်ဖိပြီးတော့တတ်မှာဘယ်ထိအောင်ပို့ပလိုက်မလဲဆိုရင်အပယ်လေးပါးထိအောင်ပို့မှာတဲ့ကဲဘယ်ထိပို့မှာလဲအပယ်လေးပါးထိပါဗျာအပယ်လေးပါးထိပို့မယ်ဒါကြောင့်မလို့မြစ်ကြီးဆိုတာနော်လှိုင်းနေထန်နေတဲ့မြစ်ကြီးဆိုတာဘယ်သူလဲလို့ပြောရင်ဩဃ၄ပါးနော်အဲ့ဒါတော့ဩဃ၄ပါးကဘယ်သူလဲဗျာကာမောကကာမောကဘဝကဒိဋ္ဌောကအဝိဇ္ဇောကကာမဆိုတဲ့ဩဃဘဝဆိုတဲ့ဩဃဒိဋ္ဌိဆိုတဲ့ဩဃအဝိဇ္ဇာဆိုတဲ့ဩဃအဲ့ဒီ၄ပါးကို ဩဃ၄ပါးအဲ့ဒီလောအဲ့ဒီဩဃ၄ပါးနဲ့ဘာနဲ့တူလဲဆိုမြစ်ကြီးနဲ့တူတယ်တဲ့မြစ်မှာရှိတဲ့လှိုင်းသည်နော်လူတွေကိုဖိတတ်တတ်တယ်လို့ပဲအဘောကနေလွှမ်းမိုးဖိတတ်တတ်တယ်လို့ပဲဩဃ၄ပါးကလည်းပဲသူတို့ကိန်းကွင်းရတဲ့တတ္တဝါတွေကိုအပယ်ထိအောင်ဖိဖိပြီးတော့တတ်တာနော်ဖိဖိပြီးတော့တတ်တာအဲ့ဒီလိုမျိုးဖိတတ်တတ်တဲ့ပုံသဏ္ဍာန်ချင်းတူလို့ဩဃ၄ပါးကိုမြစ်ကြီးနဲ့ဥပမာပြီးနော်ဒါတော့ဒီဩဃ၄ပါးကိုဒီလောက်ပဲထားကြပါစို့အောက်မှာပြောကြရတဲ့အများကြီးကြံနေသေးလို့ကောင်းပြီနံပါတ်၈ကဘာလဲလဲဗျာ ဒီဘက်ကမ်းပါဗျာဒီဘက်ကဟူသည်ဒီဘက်ကမ်းဟူသည်တက္ကာယဥပါဒာနဲ့ခန္ဓာ၅ပါးကိုဆိုလိုပါသည် ဆိုလိုပါသည် အခုနော်မွေးတင်းယောက်ျားကနောက်ကနေပြီးတော့လိုက်လာတာမွေးကလည်း၄ကောင်နော်သူသူ့ကိုတတ်ဖို့လိုက်လာတဲ့ရန်သူက၅ယောက်နော်အခုအတွင်းရန်သူကလည်းနောက်တစ်ယောက်ဘယ်နှယောက်ရှိသွားပြီလဲ6ယောက်6ဟမ်9မွေးကမွေးက၄ကောင်စတွေ့လေ ဝေလေးကောင်ရန်သူ9ယောက်9ယောက်ပြီးတော့ရန်သူ1ယောက်ရန်သူ1ယောက်အဲနောက်ပြီးတော့မှတခါရွာပြစ်ထဲဝင်သွားတဲ့ခါကျတော့ဓမြက6ယောက်6ယောက်ကဲအားလုံးပေါင်းဘယ်နှယောက်အားလုံးပေါင်းအဖွဲ့ဆိုရင်4ဖွဲ့အဲအားလုံးပေါင်းအရေးအတွက်အကောင်ပြောပြောပါလားအကောင်ဆိုရင်ငွေကြီး၄ကောင်ရန်သူ9ယောက်9ယောက်အတွင်းရန်သူ1ယောက်10ယောက်ဓမြ6ယောက်16ယောက်အဲဟုတ်ပြီ16အဲ့ဒီတော့အဲ့ဒီ16ယောက်ကနောက်မှလိုက်ရပဲ ဒါကိုပြောတာနောက်မှလည်းကိုမယုံရင်ကိုကြောက်ကိုနည်းနည်းစမ်းကြည့်လိုက်ကြအောင်နောက်နောက်မှကတ်နေပြီအဲ့ဒီ16ကလိုက်နေတယ်ပြောတာအဲ့တော့လိုက်နေတော့မွေးရယောက်ျားပြေးမိပြေးရပြေးတော့အခုဘယ်ရောက်နေတယ်လဲဆိုမြေကြီးနှခမ်းကိုရောက်နေတာနော်ဘယ်ရောက်နေရလဲမြေနှခမ်းကိုရောက်နေတာမြေနှခမ်းကိုရောက်နေတာအဲ့ဒီမြေနှခမ်းကဒီဘက်နိုင်ငံရဲ့အဆုံးပဲနော်အဲ့တော့အဆုံးဆိုတော့ကုစရာကလည်းမရှိဘူးဟိုနောက်ကလူတွေနော် နောက်ကအခုပြောအခုပြောခဲ့တဲ့16ဦးသောကိုယ်တတ်မဲ့သူပေါ့ဗျာမွေလေးကောင်ရန်သူ9ယောက်နော်အတွင်းရန်သူ1ယောက်ပြီးတော့မှဓမြ6ယောက်ကလိုက်လာတယ်နောက်ကလိုက်လာတဲ့ခါကျတော့နော်ဝေးတော့ဝေးတာပဲဒီဘက်နိုင်ငံရဲ့နေဆက်ပဲဒီဘက်ကန်းဆိုတာဒီဘက်နိုင်ငံရဲ့နေဆက်သို့တော့ခက်တာကရှေ့မှာဘာကြီးချနေလဲမြစ်ကြီးချပါမြစ်ကြီးချနေတယ်ဟိုဘက်ကိုကူရမယ်မြစ်ကြီးချနေတဲ့ခါကျတော့ तू ကနည်းနည်းလေးစိတ်ကတွန့်နေတယ်နော်ဒီလောက်ဆိုရင်ရပြီလားနော်နော်မြစ်ကိုကူးဖို့လိုသေးသလားကူးမယ်ဆိုတော့လည်း तू လက်ထက်ဘာမှမရှိဘူး နော်အဲ့ဒါကြောင့်မလို့အဲ့ဒီလိုမျိုးတွေးဝဲနေတယ်သို့သော်စိတ်ထဲကတော့အေးရဲ့လားမအေးပါခင်ဗျမအေးဘူးနောက်ကမိလိုက်တော့ခက်လိမ့်မယ်နောက်ကမိလိုက်တော့ခက်လိမ့်မယ်ဆိုပြီးတော့အော်ဒီမန်တီရန်တာသင်္ကန်တပရိပယံဒီပကံဆိုတာကနော်စိတ်တွေကလည်းစိတ်မချသေးဘူးတာသင်္ကန်ဆိုတာလာလီမလာရောက်လာလီမလာတွေ့လာလီမလာလို့တန်တရားဖြစ်တာနော်တန်တရားစိတ်ထဲမှာတန်တရားရှိနေတာတပရိပယံဆိုတော့မိလိုက်လည်းအသက်ခံပါလေဘေးကလည်းရှိတယ်ဒီပကံဆိုတာအေးရဲ့လားမအေးပါခင်ဗျအမဲမအေးတာမအေးတာဒီနေ့ညကြံအော်ရအောင်မတကောင်တလွဲထီအောင် ပြောလို့ဟလားဒီနေ့ညအော်ဖို့ရှိသေးတယ်နော်နော်တခါတော့ခေါတော့ကလို့တခါတဲ့ဟိုနေရာတွေကိုအပြင်းတွေထွက်ကန်းနာတွေသွားမြို့လက်ကောင်သွားဟူဝဲနဲ့အော်စရာအော်စရာမရရင်အိမ်ထဲကနေအော်ကြအောင်ပါတဲ့ဒီနေ့နော်ပလင်းထောင်စောင့်နေကြတယ်ကောလူတွေကတော့တန်တရားရှိလို့ကြောက်စရာကောင်းတယ်ပြောမယ်ပြောလို့ပဲဒီဘက်ကမှလေအဲ့ဒီတော့ဒီဘကန်ဆိုတာကတက်ကာယတက်ကာယဆိုတာကနောက်ကရန်သူ16ယောက်လိုက်နေတဲ့အတွက်ကြောင့်မလို့တန်တရားရှိတယ် နော်ကို့မှာနောက်ကလိုက်လာမိမိမလားဆိုတဲ့တန်တိပြီးတော့မှလည်းပဲရန်သူဘက်မှာနေရတဲ့အခြေအနေဒီဘက်ကန်းဆိုတော့ဘောရကမကြော်ရသေးဘူးနော်မကြော်သေးတဲ့အတွက်ကြောင့်မလို့ तू ဒီဘက်ကန်းဆိုတာကဒီဘယင်ရဲ့အာနာပြတ်နိုင်ရာဆိုတာက तू မိရဲ့အတ္တခံမှာပဲအာနာဖိစားမှုနဲ့အတ္တခံမယ်ဆိုတော့ तू ကြောက်တာပေါ့တပိရိပယံဆိုတာဘေးလဲရှိတယ်လို့ပြောတယ်ဒါတော့ကောင်းပြီအဲ့ဒါဒီဘက်ကန်းဆိုတာဘာလဲလို့ပြောရင်တက်ကာယတဲ့တက်ကာယဆိုတာဘာသူပြောတာလဲဥပါဒါနဲ့ခန္ဓာ၅ပါးဥပါဒါနဲ့ခန္ဓာ၅ပါး နော်ဒါတော့အဲ့ဒီဥပါဒာနဲ့ခန္ဓာ၅ပါးဟာမနေ့ကပြောခဲ့တဲ့ဥပါဒာနဲ့ခန္ဓာဆိုတဲ့ကွင်းသည်ဝိပဿနာနဲ့နော်ဥပါဒံတို့ဟောဘက်ဒီဘက်နော်လွန်ဆွဲတဲ့နေရာတနည်းသူတို့ချင်းပြိုင်တဲ့ကွင်းပဲလက်ဝဲသမားလို့ဆိုရင်ဒါထိုးတက်ကွင်းပဲဒီမှာဒါတယောက်ယောက်တော့ရှုံးရတော့မယ်ချန်ပီယံနှစ်ယောက်မပေးဘူးဟုတ်တော့မလားချန်ပီယံနှစ်ယောက်မပေးဘူးရှုကပတ်တယောက်ပဲပေးတယ်ဒါတော့ဒီကွင်းမှာတက်ရမှာဘယ်ကွင်းလဲဆိုတော့ ဥပါဒါနဲ့ခန္ဓာ၅ပါးအဲဥပါဒါနဲ့ခန္ဓာ၅ပါးတဏှာနဲ့ဒိဋ္ဌိကဆွဲမယ်ဆိုရင်လည်းဘာကိုပဲဆွဲတာလဲဒီဥပါဒါနဲ့ခန္ဓာ၅ပါးကိုပါဥပါဒါနဲ့ခန္ဓာ၅ပါးပဲသူငါဖြစ်နေဆွဲတာကံဝိပဿနာရှုတော့ကဘာပဲရှုရတယ်လဲဥပါဒါနဲ့ခန္ဓာ၅ပါးပဲရှုဥပါဒါနဲ့ခန္ဓာ၅ပါးဆိုတော့ဥပါဒါနဲ့ခန္ဓာ၅ပါးကိုသူလဲဆိုင်တယ်ကိုလဲဆိုင်တယ်ဖြစ်မနေဘူးလားအေးဥပါဒါနဲ့ခန္ဓာကအဲ့ဒါပြောမယ်ဆိုရင်သူတို့ချင်းသူတို့ချင်းတိုက်တဲ့စီးချင်းထိုးတဲ့ကွင်းပဲ စီးချင်းထိုးတဲ့တိုက်ပွဲပဲအဲ့ဒီနေရာမှာနော်တိုက်ပွဲလုပ်တဲ့ကွင်းပေါ့လက်ဝဲသမားလို့ဆိုတာထိုးသူတို့ရဲ့ထိုးတတ်တဲ့ကွင်းနော်ဒါတော့ဥပါဒံရှုံးရဲ့ဥပါဒံနောက်ဆုတ်ပေးဝိပဿနာရှုံးရင်ဝိပဿနာနောက်ဆုတ်ပေးမယ်။ဒါကြောင့်မလို့နော်ဝိပဿနာဉာဏ်ဆိုတာဘယ်ဟာ ရှု၍ဖြစ်သည်နည်းနော်အဖြေကဆွဲလန်းနိုင်ရာငါးခန္ဓာဖြစ်တယ်။အဲဆွဲလန်းနိုင်ရာငါးခန္ဓာဆိုတာတခြားမဟုတ်ပါဘူးဗျာ။ဥပါဒနဲ့ခန္ဓာငါးပါးပြောတာပါ။ဟုတ်တယ်မို့လား နော်ဥပါဒနဲ့ခန္ဓာ၅ပါးပဲဘာဖြစ်လို့လဲဆိုတော့ရိုးရိုးခန္ဓာကဝိပဿနာအဲဒီလောကုတ္တရာခန္ဓာကဝိပဿနာရှုကြမလို့ဘူးဒီတဏှာဒိဋ္ဌိနယ်မြေထဲမှာရှိနေသောပါနေသောအဲ့ဒီထဲမှာရောက်နေတဲ့ခန္ဓာ၅ပါးနော်အဲ့ဒါတော့တဏှာနယ်မြေဒိဋ္ဌိရဲ့နယ်မြေအတွင်းမှာကြာရောက်နေသော ခန္ဓာ၅ပါးကိုရှုရတယ်ဒါကြောင့်ဥပါဒနဲ့ခန္ဓာ၅ပါးလို့နော်ရှင်းခဲ့ပါပြီပြီဒါကြောင့်မလို့ဟောဒီဥပါဒနဲ့ခန္ဓာ၅ပါးကိုဝိပဿနာရှုရတယ်နော်ဘယ်အကျုံးကထိုခန္ဓာ ဘယ်ခါရှုရပါမည်နည်းတဲ့နော်ဒါတော့ဟောဒီဥပါဒณะခန္ဓာ၅ပါးဝိပဿနာရှုတော့ဘာအကျိုးအတွက်လဲမစွဲဖို့ရာဖြစ်စဲမှာမှန်စွာရှုရပါသတည်းဥပါဒณะခန္ဓာ၅ပါးကိုရှုတာဒီဘာအကျိုးအတွက်လဲဆိုရင်မစွဲဖို့ဘာအတွက်လဲမစွဲဖို့ပါမစွဲဖို့เนาะမစွဲဖို့ရာတဲ့မစွဲဖို့အတွက်ရှုတာပါတဲ့အခုဝိပဿနာရှုတယ်ဆိုတာအဖြေရပြီမို့လား မှန်ပါဗျာအေးဥပါဒနဲ့ခန္ဓာတွေကိုရှုတယ်မြင်မြင်တယ်ကြားရင်ကြားတယ်စသဖြင့်အဲ့ဒါဥပါဒနဲ့ခန္ဓာတွေပဲเนาะမြင်တဲ့အခါမြင်စိတ်မဖြစ်ဘူးလားဖြစ်ပါတယ်ဗျာဖြစ်လို့ရှိရင်မြင်စိတ်မှာမြင်မြင်စိတ်ခန္ဓာမှာဘာခန္ဓာ၅ပါးဥပါဒနဲ့ခန္ဓာဥပါဒနဲ့ခန္ဓာ၅ပါးမနေ့ကမှရွတ်ထားနော်မြင်စိတ်ခန္ဓာမှာလည်းဥပါဒနဲ့ခန္ဓာ၅ပါးပဲကြားစိတ်ခန္ဓာလည်းဥပါဒနဲ့ခန္ဓာ၅ပါးပြောကြည့်ပါဆက်ပြီးတော့နာမ်စိတ်ခန္ဓာစိတ်ခန္ဓာမှာလည်းဥပါဒနဲ့ခန္ဓာစားစိတ်ခန္ဓာမှာလည်းဥပါဒနဲ့ခန္ဓာ၅ပါး ထိစေခဏလည်းဥပါဒါနဲ့ခန္ဓာကြံသိစေခဏမှာလည်းဥပါဒါနဲ့ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးကမျက်စိနာနာလျှာကိုယ်စိတ်ကနေမိုးလင်းကမိုးချုံတနေ့လုံးမဖြစ်ဘူးလားဖြစ်ပါတယ်ဗျာတနေ့ကုန်ဖြစ်နေတာကြည်စံဒါပဲဓာတ်တပိုးသေးလားမပိုးပါဗျာမပိုးဘူး no more no less that's it ဒီ6ခုဒီကွန်းပဲဒီ6ခုကမပိုးဘူးအဲ့ဒါတော့ကိလေသာဖြစ်ဘယ်မှာဖြစ်အဲ့ဒီ6ဌာနမှာဖြစ်နော် ကိလေသာကိုတတ်ဘယ်မှာတတ်အဲ့ဒီ6ဌာနမှာတတ်ဒါဒါသတိပဋ္ဌာန်သုံးတက်လို့ရှင်နောက်ကြတွေ့လိမ့်မယ်နော်အာယတနာဟိုကန္တာကြရင်တွေ့လိမ့်မယ်ဘယ်မှာဖြစ်လဲအဲ့ဒီနေရာမှာပဲဖြစ်တယ်ကိလေသာနော်ဘယ်မှာတည်တယ်လဲဘယ်မှာအသက်ခါတယ်လဲဆိုကိလေသာတက်အဲ့ဒီမှာသွားတက်ရတယ်တခြားသွားတက်လို့မရဘူးဖြစ်တဲ့နေရာမှာပဲတက်ရတယ်နော်ကိလေသာကိုတက်တဲ့ခါဒါကြောင့်မလို့ဝိပဿနာရှုတော့ဒီဥပါဒณะခန္ဓာ၅ပါးဆိုတဲ့ကွင်းမှာပဲလာပြီးတော့ရှုရတယ်တနည်းအဲ့ဒီမှာပဲလာတက်ရတယ်ကိလေသာကို ဘလို့နိနေတတ်တယ်လဲဆိုတော့ဖြစ်ဆဲခဏဘယ်ချိန်လဲဆိုရင်ဖြစ်ဆဲခဏဘယ်ချိန်လဲဖြစ်ဆဲခဏဖြစ်ဆဲခဏမြင်ဆဲခဏကြားဆဲခဏနော်ထိဆဲတီဆဲခဏစသည်ဒါတော့ထားလိုက်တော့အကုန်လုံးသိပြီးသားဒါတော့ဘယ်ချိန်မှာမှတ်မလဲဆိုအဲ့ဒီမြင်ဆဲကြားဆဲနမ်းဆဲစားဆဲထိဆဲကြံတီဆဲလေးမှာပဲမှတ်ရတယ်တနည်းအဲ့ဒီကြံတီဆဲမှတ်လိုက်ခြင်းဒီအဲကြံတီဆဲခဏမှာမမှတ်လို့ရှင် လာနိုင်သောတဏှာနဲ့ဒိဋ္ဌိကိုမှတ်လိုက်ခြင်းအပြင်သူတို့ဘာဖြစ်သွားလဲ သူတို့မကတ်နိုင်တော့ပါဘူးမကတ်နိုင်ဘူးတနေ့သေသွားတယ်လို့ပြောဟုတ်တယ်မို့လားမကတ်နိုင်တာဒီပဲလင်သူတို့ကတ်ခွင့်မရရင်ထိုအခိုက်မှာဖြစ်မဲ့တဏှာနဲ့ဒိဋ္ဌိပွားသေးလားမပွားပါခင်ဗျမပွားရင်ထိုခိုက်တတ်လိုက်တာပဲသူတို့နောက်ထပ်ပွားခွင့်မရှိတော့ဘူးဟုတ်တယ်မို့လားဒါနောက်ထပ်ပွားခွင့်မရှိတော့မြို့တုံးသွားပြီဒီအတွက်ဒါတော့ကောင်းပြီဒီအခိုက်လေးဟာဝိပဿနာလည်းဒီမှာအခိုက်ဒီဥပါဒณะခန္ဓာမှာပဲရှိပါတယ်ဒါတော့တဏှာနဲ့ဒိဋ္ဌိကလည်းဒီဥပါဒณะခန္ဓာမှာပဲလာပြီးတော့ သူကလာဆွဲတာဒါကြောင့်မဆွဲဖို့ရဖြစ်စေမှာမှန်စွာရှုရပါသည်ဖြစ်ခိုက်မရှုယုတ်နံစုဆွဲမှုဝင်ရောက်သည်ဒါတော့ဒီယုတ်ဒီနံမြင်စေကြားစေနံတဲ့စားစေထိစေတိစေမှာဒါတော့ခန္ဓာ၅ပါးခန္ဓာပြောရင်၅ပါးပေါ့နော်ယုတ်နံပြောရင်၂ပါးဒါတော့ဟောဒီခန္ဓာ၅ပါးယုတ်နံ၂ပါးသည်နော်မြင်စေကြားစေခဏမှာမမှတ်ဘူးဆိုလို့ရှိရင် ဖြစ်ခိုက်မရှုယုတ်နံစုဆွဲမှုဝင်ရောက်သည်တဲ့ဘာဝင်ရောက်လာလဲ စွဲမှုဝင်ရောက်သည်စွဲမှုဝင်ရောက်လာလိမ့်မယ်နော်ဒါကိုပဲယောက်ျားပဲမိန်းမပဲသူပဲငါပဲငါဟာပဲနော်အစသည်ဖြင့်စွဲမှုကမျိုးစုံရှိတယ်ဒါတော့စွဲမှုဝင်ရောက်သည်တဲ့မြဲတယ်ကောင်းတယ်ငါကောင်းနဲ့တကယ်ထင်တတ်သည်မြဲတယ်ဆိုတာကအိဋ္ဆရဲ့အိဋ္ဆပြောတာအနိစ္စရဲ့ဆန့်ကျင်ပဲအိဋ္ဆတကယ်တမ်းရှိတာကအိဋ္ဆလားအနိစ္စလားအနိစ္စအနိစ္စ तू စွဲလိုက်တာကအိဋ္ဆအိဋ္ဆအဲ ကောင်းတယ်ဆိုတာကဒုက္ခရဲ့ဆန့်ကျင်မဲ့ဒုက္ခလို့ပြောတာအာဒါလေးကသိကောင်းတာပဲဒါရတာပဲလို့ဆွဲမိလိုက်တာဒါဆိုရင်ဒုက္ခသဘောရှိတာကိုသူကဆွဲတော့ဒုက္ခလို့ကောင်းတယ်လို့ဆွဲလိုက်တာနော်မြဲတယ်ကောင်းတယ်ငါကောင်းတယ်ဆိုတာကတော့အတ္တကောင်းလို့ပြောတာဒီအသက်ဝိညာဉ်ဇီဝအတ္တလက်ပြမရှိတဲ့အထက်ကိုသူအသက်ဝိညာဉ်ဇီဝအတ္တလက်ပြကောင်ရှိတယ်လို့ထင်မှတ်ပြီးတော့ဆွဲတာအဲ့ဒါအတ္တဆွဲဒါတော့နေဆာဆွဲဒုက္ခဆွဲအတ္တဆွဲတင့်တယ်တယ်လို့ဆွဲရင်တော့သူဘဆွဲ အဲ့ဒီအစွဲလေးမျိုးတစ်မျိုးမျိုးနဲ့စွဲလိမ့်မယ်ဒါကြောင့်ကောင်းပြီဖြစ်ခိုက်မရှိရင်အဲ့ဒီလိုမျိုးနော်ပြောမယ်ဆိုရင်တော့အစွဲတစ်ပါးပါလာလိမ့်မယ်ဒါဟုတ်နော်ယောက်ျားမိမပုဂ္ဂိုလ်တ attva ထင်မှတ်မှုတွေအဲ့ဒီမှာစပြီးတော့ဟိုတဲ့လောက်လိုက်တာစွဲသွားတာဒါတော့မြင်စဲကြားစဲခဏမှာမမှတ်ဘူးဆိုရင်တဲ့မိမိကမြင်စဲမှာမှတ်လိုက်တဲ့အတိုင်းစွဲလိုက်တဲ့အတိုင်းနောင်ကိုပြန်စဉ်းစားလို့ရှင်ဒီတိုင်းပြန်ပေါ်လာတာနော်ဘာဖြစ်လဲဆိုတော့ तू ကတင်ရက်ခန္ဓာဆိုတာ record ထဲမှာကမြင်တဲ့အခက်ကမှတ်လိုက်တဲ့အတိုင်း तू မှတ်ထားလိုက်တာပဲ ဒါဟာယောက်ျားလို့မှတ်ရင်ပြန်စဉ်းစားယောက်ျားဖြစ်နေတွေ့တယ်ဒါဟာမိန်းမပဲလို့စဉ်းစားရင်မိန်းမဖြစ်နေပြန်တွေ့လာတယ်ဒါဟာရန်သူပဲလို့စဉ်းစားထားရင်မှတ်နော်မှတ်တမ်းကတင်လိုက် တော့နောင်ပြန်စဉ်းစားဒီလိုရန်သူဖြစ်နေပဲပြန်ပေါ်လာတယ်ဒါတင်ရခန္ဓာရဲ့သဘောပဲဒါကြောင့်မလို့အဲ့ဒီအခိုက်ကမှတ်တမ်းတင်နေတဲ့အခိုက် ဖြစ်တဲ့အတွက်ကြောင့်မလို့သူကနေပြီးတော့နော်မစွဲသေးခင်မှာကိုကနော်ဒီဟာကိုဖြစ်ဖြစ်ခိုက်ဖြစ်ဆဲမှာယုံနိုင်ရဲ့သဘောတရားမြင်အောင်မှတ်လိုက်တယ်ဆိုရင် အခုနပြောတဲ့ယောက်ျားမိန်းမပုဂ္ဂိုလ်တ attva မိတ်ဆွေရန်သူဆွဲခွင့်ရှိသေးလားပါဗျာမရှိတော့ဘူးဆိုရင်ပြန်စဉ်းစားရင်ယောက်ျားမိန်းမဖြစ်ပေါ်မလားယုံနာဖြစ်ပေါ်မလားယုံနာဖြစ်ပေါ်ယုံနာဖြစ်ပေါ်လို့ရှိရင်နောက်တစ်ခါပြန်စဉ်းစားရင်ယုံနာဖြစ်ပေါ်တယ်ဆိုရင်ထိုးထိုးမြင်ကြတော့ကယုံနာသည်နောင်တော့အခါပြန်စဉ်းစားတော့ကိလေသာဖြစ်ပေါ်နိုင်သေးလားမပေါ်နိုင်ပါဗျာမပေါ်နိုင်ဘူးဘာဖြစ်လို့လဲဆိုရင်အဲ့ဒီမြင်စဲတော့ကတတ်ခဲ့လို့ပဲဘယ်တော့ကတတ်ခဲ့တာလဲမြင်စဲပါတတ်ခဲ့မြင်စဲခဏတတ်ခဲ့တာမတတ်ခဲ့ရင်တော့နောင်ကြအဲ့တိုင်းပေါ်မှာမဟုတ်လား မှန်ပါဗျာ။ခိုင်ဒီနေရာလေးမှာတစ်သေးလေးဝတ္ထုဇာတ်ကြောင်းလေးတစ်ခုပြောမယ်။အားလုံးသိပြီးသားသင်္နာလူတွေဆိုတော့သို့တော်လည်းပဲမကြားဘူးတဲ့လူမှန်အဲ့ဒါတွေပဲပြောတယ်လို့မှတ်ပေါ့။သောရိယသရုပ်သားလေးကြောင်းပြောမယ်ဟုတ်တယ်မလား။မှန်ပါ။သောရိယသရုပ်သားတထေသားနော်သူကတထေသားအဲ့ဒါတော့သူတို့ကတန်ငယ်ချင်းနေနဲ့မြင်းထားလေးစီးပြီးတော့မှ beach ကိုရေချိုးထွက်လာတာမြို့ပြင်ကိုရောက်တော့ရှင်မာကေစီမထေရန်တာကြီးနဲ့တွေ့တယ်။ နော်ရှင်မာကိစီမထေဆိုတာကဦးဇင်းတို့ရန်တာတွေတည်းမှာအမတန်မှချောအမတန်မှလှတာနော်အမတန်မှချောအမတန်မှလှတယ်ဒါတော့ဘလောက်ချောတယ်လဲလှတယ်လဲဆိုအခုဇလန်းအရာတိလာလိမ့်မယ်နော်သူတို့ကမြင်လိုက်တော့တတိသားဆိုတော့လည်းပဲဒီလိုတောက်တောက်ဆဆနော်လူမင်းသားတွေကိုအဲ့ဒီလိုမျိုးအပျော်ပါးတွေနဲ့ကာမဂုဏ်တွေနဲ့နေကြတဲ့ခါကျတော့မြို့ပြင်ကိုရောက်တဲ့ခါမှာရှင်မာကိစီမထေကဒီမြို့ထဲကိုဆွန့်ကံဝင်လာတော့တင်ငန်းယုံနေပေါ့တင်ငန်းယုံတော့သူ့ရဲ့ဘောပန်းခန္ဓာကိုယ်တွေအနေထားလက်တွေဘာတွေစသည်မြင်လဲရမယ်ပေါ့တင်ငန်းတွေဘာတွေယုံနေတဲ့ခါကျတော့ အဲ့ဒီမှာမြင်လိုက်တဲ့ခါကျတော့ဒီတောရိယတထေသားကသူ့တငယ်ချင်းတွေလည်းဒီမြင်ထားပုံမှာပါတယ်ကြည့်လိုက်တဲ့ခါသူ့စိတ်ထဲကဖြစ်တာနော်သူ့စိတ်ထဲကဖြစ်တော့တခါအဲ့ဒီကိုတော့ကိုတေးသေးချာချာစူးစူးဆက်ဆက်ကြည့်ပြီးတော့အဲ့ဒီရန်တာပဲမရှိမကစီမီတေရန်တာကြီးကိုစူးစူးဆက်ဆက်ကြည့်ပြီးတော့ရန်တာကြီးဆိုမဲ့အရွယ်ငငယ်ရှိသေးတာလူလိုပြောရင်ချော်တော့လှတော့ very handsome နော် နော်အဲ့တော့အရန်ချော်တယ်အရန်ချော်တဲ့ခါကျ तू ကမြင်လိုက်တာနဲ့ဟာချော်လိုက်တာတဲ့ ဒီကိုတော့ငါမိမဖြစ်သွားရင်ကောင်းပါပဲတဲ့ကဲဘလောက်ပစ်စစ်တဲ့တဏှာလဲဒီကိုတော့ငါမိမဖြစ်သွားရင်ကောင်းပါပဲတဲ့အမဲ तू ကစဉ်းစားရတော့ option လေးနဲ့စဉ်းစားသေးတယ်နော်နောက်ထပ်ဘလို့ तू ကဘလို့ပြန်စဉ်းစားရလဲဆိုတော့နော်ငါမိမအဲ့ဒီကိုတော့လောက်ချောရင်ကောင်းပါပဲနော်ဒီကိုတော့ကငါမိမမဖြစ်နိုင်ဘူးဆိုတော့နောက်ထပ်ပြန်စဉ်းစားတယ်ဘလို့စဉ်းစားရလဲဆိုရင်အိမ်မှာကြံခဲ့တဲ့ငါမိမဒီကိုတော့လောက်ချောရင်ကောင်းပါပဲတဲ့ကဲကြည်စမ်းအဲ့ဒီလိုလဲစဉ်းစားလိုက်ရော ပြောပြရစီတော့ဗျာ ယောက်ျားအင်္ကာပျောက်ပြီးတော့မိမအင်္ကာချက်ချင်းဖြစ်သွားတာနော်ဘာမှဘယ်နေရာမှသွားစရာမလိုခေါ်ခွဲစရာစိတ်စရာမလို plastic surgery ထိုးစရာမလိုဘူးသူကိုကိုတီးလိုက်တယ်ဟာသွားပြီနော်ဟိုကယဟန္တာကိလေသာကုန်ပြီးတဲ့ယဟန္တာမထေကို နော်အသက်ကတော့မကြီးသေးဘူးမထေကို မြင်လိုက်တဲ့အခါမှာမိမိကယဟန်ပဲယဟန္တာလို့မသိနေအောင်အော်ကျင်းကျူစာကောင်းလိုက်တာသူတို့လိုဒီလိုငငယ်ရွယ်လှလှပပနဲ့ နော်လူလောကကိုစွန့်ပြီးတော့မှသာသနာဘောကောဝါနဲ့ဆိုတာအမတန်ကြီးညိုစရာကောင်းတာပဲရဲ့လို့အဲ့ဒါလောက်အကြမ်းပြင်းလေးတောင်မကြီးညိုနိုင်ဘူးရန်တာရီကုံကိုထားတော့မကြီးညိုနိုင်မဲနဲ့သူတို့ရဲ့အလေထဝါသနာတိုင်းတောက်စားမှုရဲ့အာကာမဂုဏ်တွေပျော်ပါနေတဲ့သဘောတဘာဝအလေထတဲ့ရန်တာကိုမြင်တာမကြီးညိုပဲနဲ့နော်ကြီးညိုစိတ်တရားမပေါ်ပဲနဲ့တဏှာပေါ်တဲ့အတွက်ကြောင့်ချစ်ချင်းယောက်ျားနေမှာဖြစ်သွားတယ်မိမဖြစ်သွားပါမိမဖြစ်သွားတာ နောက်တော့ထားပါတော့သူ့ဘာသာသူရှစ်ပြီးတော့အောက်ကိုဒိုဘိုဒိုဘာသွားအောင်မယ်ဆိုပြီးတော့အဲ့ရနဲ့ခပ်ပြပြတော်တဲ့ခြုံတဲ့လူသွားပြီးတော့နောက်ကိုပြန်မလှည့်တော့ဘူးခြေဦးတက်ကလှည့်ပြင်းနောက်တော့ကုံတယ်တွေသွားတဲ့လှဲတိုင်းနဲ့တွေ့လို့နော်မြောက်ပိုင်းသွားတဲ့တိတ်သူပြည်ပြည်ကိုသွားတဲ့အိန္ဒိယမြောက်ပိုင်းမှာတိတ်သူဆိုတာကအခုဟိုရန်ဒိုဘက်ကိုပြောတာပါနော်ဟိုကဟာပါကစ္စတန်ဘက်ပြောတာနော်အဲ့တော့အဲ့ဒီဘက်ကိုမြောက်ဘက်ကိုသွားတဲ့လှဲတိုင်းနဲ့ပါသွားတယ်ပါသွားတဲ့ခါကျတော့သူကလည်းပဲတထေတာဆိုတော့ချောတယ်ချောတော့မိမဘွားပြောင်းတော့လဲချောတယ်ချောတော့အဲ့ဒီတထေတာ အဲအဲ့ဒီလှဲထဲမှာပါတယ်လှဲတကြီးကနေပြီးတော့မှသူ့ရဲ့ဟိုဟိုမှာတက်သူပြီးမှကြံခဲ့တယ်သူ့ရဲ့တထေ boss ကိုဟာနော်ဒီခုနဒီဒီအမျိုးသမီးပွဲဆိုကြပါစို့တော်ရရအမျိုးသမီးဖြစ်သွားပြီနော်ချောတဲ့ခါကျတော့သူတို့ရဲ့ boss ကလည်းလူပြိုကြီးဆိုတော့လူပြိုကြီးနေပေးစားလိုက်တာလူပြိုကြီးနေပေးစားတော့အဲ့ဒီမှာသူတို့သူကလည်းပဲကိုင်းမထူတော့ဘူးဆိုတော့ပေါင်းနေလိုက်တာကလေးနှစ်ယောက်ရတယ်နော်ကလေးနှစ်ယောက်ရတယ်အဲ့ဒီတော့စောစောတုန်းကသူနေခဲ့တဲ့မြို့မှာလည်းသူသူ့မှာကလေးနှစ်ယောက်ရှိတယ်အခုလည်းကလေးနှစ်ယောက်ရတယ် ကလေးနှစ်ယောက်ရားကတော့အဲ့ဒီမှာဒီနေ့မှာအိမ်ရဲ့သူ့ရဲ့ဘိမ့်မိုင်အထက်ကနေကြည့်တော့သူလာခဲ့တဲ့လမ်းကြည့်လိုက်တော့သူနဲ့ရေချိုးစစ်တို့ရေချိုးဖို့အတူတူဆင်းလာတဲ့သူ့တငယ်ချင်းဖြစ်နေတာအဲ့ဒီလဲတန်းကြီးမှာအဲ့ဒါနဲ့သူ့တငယ်ချင်းဆိုတော့ခေါ်ပြီးတော့မှအိမ်မှာတွေ့နောက်ဆုံးတို့တို့ပြောကြပါစို့ဗျာသူတို့ဇာလန်အကုန်ပြန်ပြောပြတယ်ဒါတော့သူ့တငယ်ချင်းရဲ့အကူအညီနဲ့သူပြစ်မှားခဲ့တဲ့ဆက်ရှင်မကစီမထေကိုပြန်တောင်းပန်ကြလို့နော်အခုသောရိယတထေသမီးကနေပေါ့လေအခုကအမျိုးသမီးဖြစ်နေတော့အဲ့ဒီတထေသမီးကနေပြီးတော့မှ ပြန်တောင်းပန်လိုက်တော့ရှင်မဂဇိမထေရလည်းပဲလက်ခံပါတယ်တောင်းပန်တော့ကျင့်တတ်ပါတယ်ပေါ့အဲ့ဒီအဲ့ဒီလိုတောင်းပန်လိုက်တာနဲ့တပြိုင်တည်းတစ်ခါပြောင်းသွားပြန်ရော့တခါဘယ်နှခါရှိပြီလဲနှစ်ခါဖြစ်ပါဗျာနှစ်ခါရှိပြီနော်ဘာတရားတရားတစ်ချက်မှမကုန်ပြန်ပြီးတော့ပြောင်းသွားတာနော် ပြန်ပြောင်းသွားတယ်အဲ့တော့နောက်တော့သူကတူတူပြောရရင်ဒီလိုယောက်ျားဘွားနဲ့မိန်းမမိန်းမဘွားနဲ့ယောက်ျားယောက်ျားဘွားတော့ကလည်းသားသမီးနှစ်ယောက်မိန်းမဘွားနဲ့ကြတော့လည်းသားသမီးနှစ်ယောက်ရတော့တာဝေကဖြစ်ပြီးတော့အဲ့ဒီ နော်သူ့ယောက်ျားပေါ့လေဘယ်လိုပြောမလဲတော့မသိဘူးအခုကတော့ domestic partner ပြောမလားဘယ်လိုပြောကြမှာလဲကတ်စတိုလမ်းမဲ့ပို့ရတော့မတင်တဲ့ဒီမှာဆိုရင်တော့ဟာလားအဲ့ဒါတော့သူစောစောကတော့မိမအနေနဲ့ဆိုတော့ခင်ဗျုံးပေါ့လေအခုကျတော့ तू ကယောက်ျားပြန်ဖြစ်သွားပြီဆိုတော့ဟုတ်လားနော် तू ကအာ तू ဒါပါတော့ခင်ဗျုံးဟောင်းကိုတောင်းပန်ပြီးတော့နော် तू သာသနာပေါ်မှာဝင်ပြရစီဆိုတော့ तू ကလည်းလက်ခံပါတယ်လေနောက်တော့အဲ့ဒါနေပဲရဟန်းဝတ်သွားရောကိုင်း ဒါယောက်ျားမိန်းမကလည်းယောက်ျားယောက်ျားကလည်းအခုဘုန်းကြီးဖြစ်သွားပြီဘုန်းကြီးဖြစ်တဲ့ရောက်တဲ့နေရာတဲ့ तू က तू ဘဝပြောင်းတယ်ဆိုတာလည်းသိတယ်လေဒီနေ့ခေတ်လို့တယ်လီဖုန်းတွေ text ဟိုတွေလောက်တဲ့ဒီပါလဲဒီ Facebook တွေမရှိပေမဲ့လည်းသတင်းကချက်ချင်းပြန့်နေ तू ရောက်တဲ့နေရာနော်မေးတာပေါ့ရှင်ဘုရားယောက်ျားလည်းဖြစ်ခဲ့ဘူးတယ်မိန်းမလည်းဖြစ်ခဲ့ဘူးတယ်ယောက်ျားဘဝနဲ့တာနှစ်ယောက်မိန်းမဘဝနဲ့တာနှစ်ယောက်ဘယ်သင်းကိုပို့ချက်တယ်လဲဆိုတော့အာရှင်ဘုရားတဲ့ကိုယ့်ဘိုက်နေလွယ်မွေးခဲ့တဲ့တာပို့ချက်တာပေါ့လို့ပြောတာနော်ဘယ်သားချက်လဲ သူမိမဘွားမှာမွေးတဲ့သားမေသားသူကိုယ်တိုင်သူ့ဘိုက်နဲ့လွယ်မွေးတဲ့သားဖို့ချစ်တယ်တဲ့ဒါတော့အဲ့ဒါလည်းပဲသတင်းကပြန့်နေပြီဒါပေမဲ့ရောက်တဲ့နေရာတိုင်းသူအဲ့ဒါပဲမေးတာပဲကိုတော်တွေကလည်းတော်တော်စိတ်ဝင်စားဖို့ပေါက်တဲ့ဒီအကြောင်းကနော်ဒါတော့ရောက်တဲ့နေရာဒါပဲမေးရောက်တဲ့နေရာဒါပဲမေးကျတော့ရှက်လာတယ်သူကလေသူသူအဖြစ်ကြီးပြန်ပြန်ပြောတယ်ရှက်တော့သူဆရာပြောတယ်ရှင်ဘုရားတပည့်တော်ဘုရားတပါးတည်းပဲတရားအထုတ်ပြရစီတော့ရှင်ဘုရားသွားတာနောက်ကမလိုက်ပြရစီနဲ့ဆိုတော့အေးဒါဆိုတော့အထုတ်တော့ဆိုပြီးတော့အထုတ်တော့ तू ကလည်းပါရမီရှိခဲ့ပါတယ်နော်ပါရမီရှိတော့အတိတ်ရက်မကြခင်မှာပဲ ရဟန္တာဖြစ်သွားတာပဋိသင်္ပိတာမဲ့ရဟန္တာကြီးဖြစ်တာပဋိသင်္ပိတာမဲ့ဆိုတာကနော်ဟိုတကယ်ညံတူးကြီးတွေဆိုကြပါစို့အစစ်မြင့်တဲ့ညံတူးကြီးကိုရပြီးရဟန္တာဖြစ်တယ်ဒါတော့အဲ့ဒီရဟန္တာဖြစ်ပြီးတော့တခါသူတဆရာနဲ့နောက်ကနေတပည့်ဖြစ်ပြန်လိုက်တယ်နော်သူလည်းရဟန္တာဖြစ်ပြီးသူလည်းပဲတကယ်ဟိုအစစ်မြင့်ညံတူးကြီးပါတဲ့ရဟန္တာပဋိသင်္ပိတာမဲ့ဆိုတာအဲ့တော့ပဋိသင်္ပိတာ၄ပါးနဲ့ရတဲ့ရဟန္တာဖြစ်တော့နောက်တရွာရောက်တော့မေးတဲ့ဒီမေးခွန်းမှာ same question ရှင်ဘုရားဒီလိုဒီလိုဖြစ်တယ်ဒါတော့ဘယ်သားချက်လဲဆိုတော့ဒီတစ်ခါကြတော့ အဖြေကမတူတော့ဘူးဗျာနော်နော်အရင်တော့ကတော့ကိုယ်ပိုက်နဲ့လွယ်ပြီးတော့မွေးခဲ့ရတဲ့သားကိုချစ်ပါတယ်တဲ့နော်နောက်တော့ဒီတကဖြေတဲ့ခါကျတော့မက်ရှန်ကတ္တစီတိနေဟော နတ္တိဟမ်သိကောင်းတဲ့စကားလုံးမက်ရှန်ငါမှာတဲ့ကတ္တစီတိနေဟော သားသမီးကိုချစ်တဲ့အချစ်မြတ်တာပေါ့နော်သူတို့ကတော့ဒီတိနေဟောဆိုတာတဏှာလည်းပြောလို့ရတယ်သားသားသမီးမေတ္တာလို့လည်းပြောလို့ရတယ်ထားပါတော့သားသမီးပေါ်မှာချစ်တဲ့မေတ္တာတဏှာနတ္တိ အဲကတ္တစီနတ်ဒီငါမှဒစက်ကလေးမှမရှိတော့ဘူးတဲ့ဆိုလိုတာငါတဏကုန်ပြီလို့ပြောတာပဲဒါတော့ဒီအဲ့ဒီကမေးတဲ့ကိုတော်တွေကလည်းသိတယ်လေအရင်အရင်ရွာတော့ကတော့ဘိုက်နဲ့လွယ်ပြီးတော့မွေးတဲ့သားချစ်တယ်အခုကျတော့ရှင်ပြအဖြေကမတူပါလားဒါပါလဲအရှင်ပြကိုကိုကိုရန်တာလို့ဝခန္ဓာလားဆိုတော့သူတို့ကဘာလားညာလားနဲ့စောရကတက်ကြတယ်ဒါနဲ့အဲ့ဒီကိစ္စကဒီ case ကမြတ်စွာဘုရားရှင်ရောက်သွားတယ်မြတ်စွာဘုရားရှင်ရောက်တဲ့ခါကျတော့ နော်မြတ်စွာဘုရားကလည်းသိတယ်နော်ငါတပည့်ချက်သားကြီးကတော့အခုရဟန္တာဖြစ်ခဲ့ပြီဒါကြောင့်မလို့ तू မလိမ်ဘူး तू မမှားဘူးဟုတ်တယ်တဲ့ तू ဖြစ်တာမှန်တယ်စောစောတုန်းက तू ကတဏှာကိလေသာမကုန်သေးတဲ့အတွက်ကြောင့်မလို့ဒီအချက်ကရှိသေးတယ်သာသမီပေါ်ချက်တဲ့အချက်ကရှိသေးတယ်ဒါတော့အခုက तू ကရဟန္တာဖြစ်နေပြီတဲ့ရဟန္တာဖြစ်တဲ့အတွက်ကြောင့်မလို့သာသမီပေါ်မှာတဏှာယာကနဲ့ချက်တဲ့အချက်မျိုးမရှိတော့ဘူးအဲ့ဒါလိုဖြစ်တယ်ဒါတော့အကင်ကြည်စမ်းသူ့ဘဝမှာပြဿနာကဘယ်ကစတယ်မြင်တာကစတာဘယ်ကစလဲ မြင်တာကစတာပါဗျာအဲ့ဒါပြောတာပေါ့စက္ခုရူပိဏသံဝါသောယာကဗုဒ္ဓံဝိဇာယတိတဲ့စက္ခုမျက်စိစက္ခုဆိုတဲ့မျက်စိကလေးကနော်ယူပါယုံအစင်းကိုမြင်တဲ့ခါကျတော့ယာကဗုဒ္ဓံဝိဇာယတိတဲ့ယာကမွေးဖွားလာတာလေကိုင်းကြည့်လိုက်စမ်းအခုယောဂီအနေနဲ့ကြည့်မယ်ဆိုရင်အ ਨੇ ဆုံးမြင်မြင်တယ်လို့မမှတ်နိုင်ဘူးပဲထားရန်တာဖြစ်တော့နော်ရန်တာဖြစ်ကြည်ညိုတတ်တဲ့တတ္တာလေးပေါ်လိုက်ရင်အဲ့ဒါလိုဖြစ်ပါမလားမဖြစ်ပါဗျာ။ကဲသက်ကာယဆိုတဲ့ကွင်းမှာဥပါဒံကွင်းမှာဘသူဥသွားတာလဲကဲ။ တဏှာတဏှာဒိဋ္ဌိလည်းပါတယ်ထားလူလူပဲတဏှာပိုင်ဒိဋ္ဌိပါတယ်ခွဲမရဘူးအခုတဏှာဥစွာတော့ तू မခံလိုက်ရဘူးလားခံရပါတယ်အာလောကမှာပြောစရာမကောင်းတိတိသားဘွားဂုံနဲ့တက်ခါနဲ့နေလာတာတခါတည်းယောက်ျားဘွားနဲ့ချစ်ချင်မိမပြောမိမဘွားမှာတမီးသားသမီးနှစ်ယောက်သားနှစ်ယောက်ရတခါပြန်ပြီးတော့တောင်းပါလို့စိတ်ကောင်းရှိလို့တောင်းပါလို့တောင်းပြန်လိုက်တော့ယောက်ျားဘွားပြန်ရောက်တခါတန်ဝေကရပြန်တော့ယဟန်ဘွားရောက်နော်ဘွားဒီပြောင်းလိုက်တာပြောမနေနဲ့နောက်ဆုံးကြတော့သူ့ရဲ့ပါရမီလျောက် တခါပြန်ပြီးတော့တရားအောက်ထုတ်လို့တော့အဲ့ဒီဥပါဒာနဲ့ခန္ဓာကွင်းမှာပဲပြန်ပြီးတော့သူသူ့ကိုအရှက်ခွဲခဲ့တဲ့လောကမှာအရှက်ခွဲခဲ့တဲ့ဒီတဏှာနဲ့ဒိဋ္ဌိကိုအပြတ်တတ်တာဟောဒီခန္ဓာကွင်းမှာတတ်ရတယ်ဘယ်ကွင်းမှာတတ်လဲဒီဥပါဒာနဲ့ခန္ဓာ၅ပါးကွင်းမှာပါဟုတ်တယ်ဥပါဒာနဲ့ခန္ဓာ၅ပါးကွင်းမှာအပြတ်တတ်ပလဲရတာကိုင်းတတ်လဲတတ်ပြီးရောဒီဥပါဒာနဲ့တဏှာဒိဋ္ဌိတွေစွဲနိုင်သေးလားသူ့ကိုမစွဲနိုင်ပါဘူးမစွဲနိုင်ဘူးဒါကြောင့်မလို့နော်ဒါကြောင့်မစွဲဖို့ရာ ဖြစ်ဆဲမှာမှန်စွာရှုရပါသတည်းတဲ့အဲ့ဒါကြောင့်မလို့ဖြစ်ခိုက်ရှုရတယ်ဆိုတာဒါကိုပြောတာပါဒါကြောင့်ကောင်းပြီတက်ကာယဆိုတာဥပါဒณะခန္ဓာ၅ပါးဥပါဒณะခန္ဓာ၅ပါးဆိုတာဥပဒနာနဲ့တဏှာဒိဋ္ဌိနဲ့သူတို့ချင်းစီးချင်းထိုးတဲ့ကွင်းပြင်နော်ဥပါဒณะခန္ဓာဆိုတာသူတို့ရဲ့ကွင်းမဲ့အဲ့ဒီကွင်းမှာပဲတဏှာဥတဏှာကနိုင်တယ်နော်ဝိပဿနာဥရဲ့ဝိပဿနာပညာကနိုင်တယ်အေးခုနသောရိယတတိသားကတော့ဝိပဿနာမဥတဲ့အတွက်တဏှာဥတော့ဒုက္ခတွေမရောက်ပေဘူးလားဗျာရောက်ခဲ့ပါတယ်အဲအဲ့ဒါ အဲ့ဒါအဲ့ဒီအဲ့ဒါအဲ့ဒါဥပါဒရဲ့တန်ကျစ်ပဲ။ကိုင်းနံပါတ်9ပါတယ်လဲဖတ်ပါအောင်များကျင်ကျင်မဲ့သွားကြပါစို့။တစ်ဖောင်ဟူသည်မဲခင်ရှစ်ပါးကိုဆိုလိုပါသည်။အဲဟုတ်ပြီ နော်တစ်ဖောင်နဲ့ကိုင်းဒါတော့သူကဘာလို့မှမသိဘူးအခုနကဒီမွေရင်းသမားကအဲ့လိုလေးတိတိဖြစ်နေတယ်ဇဝေဇဝါဖြစ်နေတယ်နော်ဒီနားမှာပဲဒီလောက်ဆိုရင်ရပြီလားနော်ကူရမှာလားကူမယ်ဆိုလည်းဘာမှမရှိဘူးအဲ့ဒါတော့သူ့အကျိုးလိုလားတဲ့ဥရင်ကနော်ဟဲတဲ့အသင်းယောက်ကြတယ် အေးမနေနဲ့တဲ့နော်စိတ်စိတ်ချလက်ချမနေနဲ့အောင်တဲ့ဒါဒီမှာပဲကမ်းမဲ့ရှိသေးတယ်ဒါတော့ရန်သူနယ်မြေထဲမှာပဲရှိတဲ့အတွက်ကြောင့်မလို့ရှိနေတဲ့တက်တက်တက်တွေကိုဖွဲ့ပြီးတော့မှဖောင်းဖွဲ့ပြီးတော့မှဟောဘက်ကိုကူးဆိုပြီးတော့လာမပြောဘူးလားဗျာပြောပါတယ်ခင်ဗျာလာပြီးတော့သတိပေးတယ်တိုက်တွန်းတယ်မအေးမနေနဲ့အောင်တဲ့မြတ်စွာဘုရားကဓမ္မပါဒထဲမှာပြောထားတာရှိပါတယ်နော်တီလာကလေးဆောက်တီလိုင်လောက်တီလာကလေးဆောက်တီကျင့်သုံးနိုင်လောက်ယုံနဲ့ကိုကိုကိုနော်စခန်းပြီးပြီလို့ ဒီလိုလေးကျင့်တတ်မနေပါနဲ့တဲ့ဆိုလိုတာကသီလလေးလောက်စောင့်တင်နေုံနဲ့လည်းကိုကိုကိုဟုတ်လာပြီလို့မကျင့်တတ်ပါနဲ့လို့ပြောတာနော်နောက်တစ်ခါသီလကနေပြီးတော့တမထပွားနေတယ်ဆိုကြပါစို့ဗျာဇန်တမထရောက်ရောက်တယ်ဆိုလည်းပဲဇန်တမထလေးရပြီဆိုရင်လောက်နေလည်းမကျင့်တတ်ပါနဲ့တဲ့ဘာဖြစ်လဲလဲဆိုဇခန်းကမပြီးသေးဘူးဒါတော့တမထကနေဝိပဿနာကိုပွားရင်လည်းဟောငါတော့ဝိပဿနာဉာဏ်နေရနေပြီပဲ နော်အာဥဒယပယဖြစ်တာပြစ်တာတွေမြင်နေပြီပဲနော်အဲ့ဒါလိုတွေသင်္ခါရုပ္ပခန္ဓာနေရောက်နေပြီပဲဆိုပြီးတော့အဲ့ဒါလောက်ကလေးနေလဲအမရနေအောင်တဲ့ဘာဖြစ်လို့လဲဆိုရင်ဒါဒီဘက်ကမဲ့ရှိသေးတာမလားမှန်ပါဗျာအဲဒီဘက်ကမဲ့ရှိတာဒီနေရာတွင်ယတ္တမနေနေအောင်အာရမနေနေအောင်ကျင့်တတ်မနေနေအောင်တဲ့နောက်ဆုံးကုန်ကုန်ပြောမယ်သောတာပန်ဖြစ်တာတော့မရနေအောင်ဆက်သွားတဂရကံဖြစ်လဲဆက်သွားအောင်အနာကံဖြစ်လဲဆက်သွားအောင်ခီးမဆုံးသေးဘူးဘဲကြမှာဆုံးမလဲ ယဟန္တာဖြစ်မှာယဟန္တာဖြစ်မှာဆုံးမှာဒါကြောင့်လို့မြတ်စွာဘုရားကနော်အစင်းစင်းအစင်းစင်းတွန်းလာတာနော်တချို့လူကတီလာလေးဆောက်ပြီးလိုက်ကိုကိုကိုဟုတ်လာပြီလို့ထင်ပြီးတော့အဲ့ဒီနေကျင်းတတ်သွားတယ်ဒါကြောင့်မလို့အဲ့ဒီတည်းမကျင်းတတ်နေတဲ့တချို့ကြတော့လဲရှစ်တဲ့တမထဘွားတမထဇန်နေရအဲ့ဒီလောင်တွေပဲသူကိုယ်သူဟုတ်တယ်ထင်တာဒါကြောင့်မြတ်စွာဘုရားဆင်ပြောတယ်မင်းစကားမဆုံးသူဆက်သွားဝိပဿနာဘွားအာဝိပဿနာဉာဏ်လေးတွေထက်ဖြစ်ပျက်ကလေးတွေမြင်အလင်းအရောင်လေးတွေရကြွတာတက်တာလေးတွေတွေ့တော့ဟုတ်တယ်ထင်တာဘာမှမဟုတ်သေးဘူးတဲ့မင်းရှစ်ဆက်တဲ့အောင် နော်ဒါတော့သောတာပန်ဖြစ်အာမင်းလည်းမဆုံးသေးဘူးဆက်သွားအောင်တဂရကံရောက်အာမင်းလည်းပဲနိုင်သေးတယ်ဆက်တယ်အောင်အနာကံအာအနာကံကမဆုံးသေးဘူးတစ်ထက်ကြံသေးတယ်ယဟန္တာအဲအဲ့ဒီကြမှာမင်းရပြီတဲ့ကံမြတ်စွာဘုရားခါတဲ့တစ်ဆင်ချင်းတစ်ဆင်ချင်းတွန်းသွားတာဒါတော့အခုလည်းပဲအဲ့ဒီလိုတွန်းနေတာမင်းမရနေရမနေနဲ့အောင်တဲ့နယ်မြေကဘယ်ဘက်ဖြစ်နေလဲဒီဘက်ကရန်သူဘက်ကဖြစ်နေတယ်ရန်သူဘက်ကဖြစ်နေတော့ဘေးနားမှာရှိနေတဲ့တက်ဖောင်တက်တွေကိုနော်နွယ်တွေကြိုးတွေနဲ့ချီတုပ်ပြီးတော့မှ အဲ့ဒီမှာသူ့ကိုဟောဟိုဘက်ကိုဆက်ပြီးတော့ကူးဖို့တိုက်တွန်းတော့နော်အဲ့ဒီမှာဖောင်ပေါ်တက်ကူးရပါတယ်ဒါတော့တက်ဖောင်ဆိုတာတခြားလားမဂ္ဂင်၈ပါးလားတဲ့မဂ္ဂင်၈ပါးနော်ဒါတော့မဂ္ဂင်၈ပါးကိုနော်မိမိတို့ကအခုဒီနေ့ဒါဝိပဿနာအထုတ်တယ်ဆိုတာဟာသီလမဂ္ဂင်၃ပါးမပါဘူးလားဗျာပါပါတယ်ဗျာနော်တမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝတမ္မာဝါစာဆိုတာကဝစီနှုတ်ကိုထဲလိုက်တာပဲနော် နော်လိန်နာလိန်မုဒ္ဒဝါရပိတုနာဝါစာပရုဒ္ဒဝါစာတမ္ပပလပလိန်ပြောတာနော်သူတို့ဘာတွေအချက်ကွဲအောင်တယောက်နဲ့တယောက်ကွဲပြအောင်ဂုံးတိုက်တာကြမ်းကြမ်းတမ်းတမ်းပြောတာပြီးတော့အကျိုးမရှိတဲ့စကားပြောတာကိုရှောင်လိုက်ရင်တမ္မာဝါစာဖြစ်သွားတယ်တမ္မာကမ္မန္တာတဲ့သူများတစ်ကိုတတ်တာခိုးတာသူများသားသမီးကိုကျူးလွန်စော်ကားတာဒါကာယကံ၃ပါးအဲ့ဒီကာယကံ၃ပါးကိုရှောင်လိုက်ရင်တမ္မာကမ္မန္တာဖြစ်သွားပါတယ်နော် တမ္မာအာဇီဝတဲ့အခုချိန်မှာတော့စီးပွားဥစ္စာမလုပ်တဲ့အတွက်ကြောင့်မလို့တမ္မာအာဇီဝကအလိုလိုလုံပြီးသားလို့လည်းပြောလို့ရတယ်နော်ကိုကဥပုဆောင်ထားတာကိုဒါတော့နေ့စဉ်ဘဝအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့နော်ဟိုဓမိအဲတမ္မာအာဇီဝဆိုတာက ခုနကပြောတဲ့နော်သူ့အတ္တတာခိုးသူ့အတ္တပြီးတော့အသင်မွေးတာခိုးပြီးတော့အသင်မွေးတာ နော်သူများသားသမီးတွေဇော်ကားတော်နည်းအဖြစ်ဒါဟိုအသင်မွေးတာလိမ်ပြီးတော့အသင်မွေးတာချမ်းချမ်းတမ်းတမ်းပြောအသင်မွေးတာနော်သူတို့ဘာတွေဂုံးတက်အောင်ခွဲပြီးတော့မှအုပ်စုတစ်ခုနဲ့တစ်ခုကွဲအောင်လုပ်ပြီးတော့အသင်မွေးတာဘာမှအကျိုးမရှိတဲ့ဟာတွေပြောဆိုပြီးတော့မှအသင်မွေးတာဒါမျိုးကိုရှောင်ကျဉ်လိုက်ရင်ဒါအဲတမအစည်းအဝဖြစ်သွားတယ်နော်နောက်ပြီးတော့တစ်ခုပြောမယ်ဆိုရင်အသားကြီးငါးကြီးတက်ပြီးတော့အသင်မွေးတာအစိတ်တွေရောက်အသင်မွေးတာလက်နှစ်တွေရောက်အသင်မွေးတာလူတွေရောက်ပြီးတော့အသင်မွေးတာမူရစေဝါတွေရောက်အသင်မွေးတာအဲ့ဒါမျိုးကိုရှောင်ကျဉ်ရင်မဖြစ်သွားပြီလေ တမ္မာအာဇီဝတမ္မာအာဇီဝဒါတွေကတော့ဦးဇင်းတို့ယောဂီတွေရဲ့နေမြင်တွေဝေးပါတယ်ဗျာမလို့ဒါတော့ကောင်းပြီဒါတော့သီလမဲ့ခင်သုံးပါးကဖြစ်ရမယ်မဲ့ခင်တဲ့ဗါတယ်လေဖြစ်ရမယ်မဲ့ခင်ပါအဲ तू ကမလို့မစသေးခင်ကိုယ့်ရဲ့လုပ်ငန်းမစသေးခင်မှာကြိုဖြစ်ထားရတယ်နော်ဒါတော့ပြောမယ်ဆိုလို့ရှိရင်တော့ဝိပဿနာနယ်ပယ်အနေနဲ့ပြောမယ်ဆိုရင်တော့ဒါ pre requirement ပေါ့ကြိုတင်လိုအပ်ချက်ပဲနော် pre requirement ကြိုတင်လိုအပ်ချက်ပဲမိမိကသီလမပါဘဲနေတော့မရဘူးလေသီလပေါ်မှာယက်တည်ရမှာဖြစ်တဲ့အတွက် နော်သီလမလုံလို့ရှင်ဘာဖြစ်တယ်လဲဆိုသီလမလုံရင်စိတ်တွေကဟောတန်တရားဝင်တတ်တယ်နော်သီလမလုံဘာဖြစ်လဲတန်တရားဝင်ပါတယ်တန်တရားတွေဝင်တတ်တယ်နော်တန်တရားတွေဝင်တယ်နောက်ပြီးတော့မှအာ remorse တွေဖြစ်တတ်တယ်နော်တခုခုအမှားတွေပေါ်ပြီးတော့စိတ်ထဲမှာဇွနိုးဇနောက်နေနော်စိတ်တွေကဟောကိုကိုကိုဟောဘာခေါ်မလဲဆိုတော့ထွေရလေးပါးတွေတွေးပြီးတော့မှကိုကိုကိုအပြစ်တင်နေတတ်တယ်အဲ့ဒါကြောင့်မလို့သီလကိုလုံရမယ်တဲ့ဒါကြောင့်သီလမဲ့ခင်၃ပါးကိုဖြစ်လိုက်တယ် သီလမေကံ၃ပါးဖြည့်ပြီးတော့ဝိပဿနာအားထုတ်တဲ့ခါကျတော့ကြံတဲ့၅ပါးကနေအလွတ်လွတ်သွားတယ်နော်အဓိကကတော့၅ပါးဆိုတာကတော့အခုလိုတရားဟောတဲ့အခါသင်္นานနေပြတဲ့အခါမှာတော့ခွဲပြောရတာပါတကယ်အလွတ်လွတ်တော့သူတို့၅ပါးလုံးကတပြိုင်တည်းပဲအလွတ်လွတ်သွားတာနော်တမာတိတိအလွတ်လွတ်တယ်ဆိုရင်ကြံတာပါပြီးသားသို့တော့အခုကတော့သိအောင်လို့ဒါမိမိတို့ခွဲပြောနေခြင်းဖြစ်ပါတယ်နော်တမာတမာဒိဋ္ဌိဆိုတာကတော့ဘာကိုသိတာလဲတမာဒိဋ္ဌိဆိုတာလွယ်လွယ်မှတ်ကြသစ္စာလေးပါးကိုသိတာဘာကိုသိတာလဲ သစ္စာ၄ပါးသိတာပါဗျာသစ္စာအဲသစ္စာ၄ပါးဒုက္ခကိုသိတယ်ဒုက္ခရဲ့အကြောင်းသမှုရိယကိုသိတယ်ဒုက္ခရဲ့ခြုံငင်းရာနိရောဓကိုသိတယ်နော်ဒုက္ခခြုံငင်းရာသို့ရောက်ကြောင်းအကျင့်ကိုသိတယ်နော်အဲ့ဒါတော့သစ္စာလေးပါပြောတာပါနော်ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာကိုသိခြင်းအဲ့ဒီသိခြင်းကတမ္မာဒိဋ္ဌိပဲဒါတော့တမ္မာသင်္ကပ္ပဒါပြောပြီးသားနော်တမ္မာသင်္ကပ္ပကရိုးရိုးဆိုလို့ရှိရင်တော့ဒီမကောင်းတဲ့အကုသိုလ်နယ်ပယ်ကာမဂုဏ်နယ်ပယ်တွေကထွက်ကြောင်းစဉ်းစားတွေ့ခေါ်တာနော် ဒါနက္ခမသင်္ကပ္ပနောက်ပြီးတော့မှဒီအပြပါဒသင်္ကပ္ပသူတစ်ပါးတွေကိုတတ်ဖြတ်လိုသောနော်ဒေါသမျိုးနော်အဲအဲ့ဒါကဒီဒီအဲ့ဒီဒေါသကိုဗျာပါဒလို့ခေါ်တယ်အဲ့ဒီဗျာပါဒကနေရှောင်ကျင်တော့အဗျာပါဒသင်္ကပ္ပသူကဒေါသပဲဝိဟိန္ဒသင်္ကပ္ပဆိုတာဝိဟိန္ဒဆိုတာသူတစ်ပါးတွေကိုညှင်းဆဲလိုတာဒါတော့ညှင်းဆဲလိုခြင်းမရှိတာကအဝိဟိန္ဒသင်္ကပ္ပအဝိဟိန္ဒဆိုတာကအဝိဟိန္ဒရဲ့သူ့ကိုမူရင်းကောက်ရင်ကရုဏာကောက်တယ် ညှင်းဆဲတာကသူကဒေါသပဲနော်ဒါတော့ညှင်းဆဲတာကဒေါသဝိဟိန္တလို့ခေါ်တယ်ပါဠိလိုတော့စကလုံးကွဲတယ်မူရင်းနောက်ွယ်ကတော့ညှင်းဆဲတယ်ဆိုတာဒေါသအခြေခံလို့လို့သူ့ကိုတရုပ်ကိုကောက်ရင်ဒေါသသို့တော့ပါဠိလိုခေါ်တဲ့ဝိဟိန္တတိညှင်းဆဲခြင်းဟောဒါကြောင့်မလို့အိန္ဒိယကမဟာတမဂန္ဒီကြီးရဲ့ဝါရဘာဝါရလဲအာဝိဟိန္တအာဝိဟိန္တဟုတ်တယ်ဝိဟိန္တကညှင်းဆဲတာအာဝိဟိန္တကမညှင်းဆဲတာနော်ဒါကြောင့်မလို့သူတစ်ပါးတွေကိုမညှင်းဆဲခြင်းဝါရအဲ့ဒါ အဲ့ဒါဒေါသအခြေမခံတဲ့ဝါဒပေါ့နော်အဲ့ဒီတော့ဒီသူ့ရဲ့မူရင်းကဘာလဲဆိုရင်မေတ္တာကိုပြောတာဒေါသရဲ့ဆန့်ကျင်ဘက်ကမှလည်းမေတ္တာဟွန်းဒီနေရာမှာညှင်းဆဲခြင်းရဲ့ဆန့်ကျင်ဘက်ကမေတ္တာတပ်ဖြတ်ခြင်းရဲ့ဆန့်ကျင်ဘက်ကအဲ sorry ညှင်းဆဲခြင်းရဲ့ဆန့်ကျင်ဘက်ကကရုဏာတပ်ဖြတ်ခြင်းရဲ့ဆန့်ကျင်ဘက်ကမေတ္တာနော်ဒါတော့လိုချင်တတ်မှုမှုရဲ့နော်ဆန့်ကျင်ဘက်ကစွန့်ခွာခြင်းလိုချင်တတ်မှုမှုရဲ့ဆန့်ကျင်ဘက်ကဘာလဲစွန့်ခွာခြင်းအလုံးစွန့်ခွာခြင်း အာလောဘဒါတော့ဒီနေရာမှာဒီနိခမ္မဆိုတာက ထွက်လာတာတနည်းစွန့်လိုက်တာနိခမ္မကတော့မူရင်းကတော့ဒီနယ်မြေကနေထွက်လိုက်တာပဲအာကုသိုလ်ဆိုအာကုသိုလ်ကိုရှောင်လိုက်ရင်အာကုသိုလ်နယ်မြေကထွက်တယ်လို့ပြောနိုင်ဘူးလားပြောနိုင်ပါတယ်ပြောနိုင်တယ်ဥပမာထားပါတော့ကိုကအယက်သမားအယက်သမားကနေကိုကအယက်ဖြတ်လိုက်တယ်အယက်ဖြတ်လိုက်တော့အယက်လဲရှောင်တယ်အယက်သမားတွေရှိတဲ့နေရာကိုလည်းသွားလာတာမရှိတော့ဘူးဆိုရင်ငါအယက်သမားအယက်လောကကနေဖြတ်လိုက်ပြီလို့မပြောဘူးလားပြောပါတယ်ခင်ဗျာအဲထွက်လိုက်ပြီလို့ပြောတယ်အဲ့ဒါလောကထွက်တယ်ဆိုတာအယက်တင် ဖြတ်တာမဟုတ်ဘူးအဲ့ဒီအယက်သမားတွေရှိတဲ့နေရာဒေသကိုလည်းမသွားတော့ပဲအဲ့ဒီဟာတွေရှောင်လိုက်တာကိုအယက်သမားလောကကထွက်လိုက်တယ်လို့ခေါ်တယ်အဲ့ဒီထွက်တာနက္ခမပဲဒါမျိုးကိုခေါ်တာဒါကြောင့်မလို့အာကုသိုလ်တွေကနေထွက်ထွက်ထွက်ထွက်လာတော့နက္ခမနက္ခမဆိုတော့ပြောမယ်ဆိုရင်အာကုသိုလ်တနည်းတဏှာလောဘကိုခွာလိုက်တာတနည်းစွန့်လိုက်တာ abandon လုပ်လိုက်တာပြောတာနော် give up လုပ်လိုက်တာမျိုးဒါတော့စွန့်ပလိုက်စွန့်ပလိုက်စွန့်ပလိုက်တာဒါတော့စွန့်ပလိုက်စွန့်ပလိုက်တယ်ဆိုတော့ तू ကတဏှာနဲ့ အဲလောဘနဲ့အာလောဘဆန့်ကျင်ပဲပဲလောဘက grab နော်သူကဆုပ်ထားတာဟုတ်တော့မလား attachment များနော် attachment နဲ့ grab ပေါ့ဒါဆုပ်ထားတယ်အာလောဘကဖြေပလိုက်တာဒီလိုမျိုးသူတို့တို့ကဆန့်ကျင်ပဲဆုပ်ခြင်းနဲ့ဖြေချခြင်းစွန့်ခြင်း abandon လုပ်ခြင်းပဲအဲ့တော့မိမိကကောင်းတဲ့ကုသိုလ်တွေဘက်ကိုစဉ်းစားလာတာဒီအကုသိုလ်ဘက်ကိုခွာလာတာဟုတ်ရဲ့လားမှန်ပါဗျာကုသိုလ်စိတ်တစ်ခုပေါ်တိုင်းပေါ်တိုင်းအကုသိုလ်စိတ်ကိုခွာတယ်နော်ကောင်းမှုတစ်ခု ကာယကံမြောက်လုံးမိလိုက်တဲ့အကုသိုလ်ဘက်ကနေခွာခွာလာတယ်လှူတဲ့အချိန်တိုင်းလှူတိုင်းလှူတိုင်းလောဘသေးတယ်မေတ္တာပို့တိုင်းပို့တိုင်းဒေါသသေးတယ်ကရုဏာထားတိုင်းထားတိုင်းသူတစ်ပါးကိုညှင်းဆဲလို့တဲ့ဒေါသသေးတယ်နော်သူတစ်ပါးတွေရဲ့ကုသိုလ်ကောင်းမှုကိုလှုပ်ထာကိုဝမ်းသာတိုင်းဝမ်းသာတိုင်းနော်မစ္စရိယသေးတယ်အဲ sorry အိတ်တာသေးတယ်အိတ်တာပေါ့နော်မနာလိုတာဒါတော့ဒါနာပေးတိုင်းပေးတိုင်းလည်းပဲ ဟိုဘာသေးလဲဆိုလို့ရှိရင်လောဘနဲ့မက်စရိယသေးတယ်အဲ့ဒီလိုမျိုးတစ်ဖက်နဲ့တစ်ဖက်ကတစ်ခုလုံနေတဲ့အချိန်မှာတစ်ခုကိုစွန့်ပြီးသားပယ်ပြီးသားတတ်ပြီးသားဖြစ်သွားတယ်ဒါတော့ကိုင်ချင်းချင်းပဲပြောကြပါစို့နော်ဒါတော့တမ္မာသင်္ကပ္ပဆိုတာကရိုးရိုးချိန်မှာအဲ့ဒါတွေစဉ်းစားပြီးတော့အခုတရားအားထုတ်တဲ့ချိန်ကမှယုံ nant ကိုအာယုံပြုပြီးတော့ယုံ nant ပုံမှာအာယုံတင်တင်ပေးတဲ့ချိန်ကမှကိုင်အာလောဘလည်းမပါဘူးလားဗျာပါပါတယ်ဗျာဒီဝိပဿနာပွားတဲ့စိတ်ထဲမှာကောင်းတဲ့သောမနာစိတ်တွေတိတိအာလောဘပါတယ်လေ ကင်ဒါဆိုအာဒေါသရောမပါဘူးလားဗျာပါပါတယ်ဗျာပါတယ်ဆိုလို့ရှိရင်တမသင်္ကပ္ပမဲ့ခင်ဘာမနေဘူးလားပါပါတယ်ဗျာပါတယ်ပါနေပြီနော်ပါနေပြီသို့တော့ဒီချိန်မှာတကယ်တမ်းသူအလုပ်လုပ်နေတာကဘာလုပ်နေလဲဆိုရင်စိတ်ကလေးကိုအာယုံပေါ်ကိုဆွဲဆွဲတင်ပေးနေတာနော်လာခဲ့လာခဲ့ဆိုတော့ဆွဆွပြီးတော့တင်ပေးနေတယ်အဲ့ဒါအဲ့ဒီအလုပ်ကိုသူလုပ်တယ်စဉ်းစားတယ်ဆိုတာလဲစဉ်းစားစဉ်းစားတယ်ဆိုတာစဉ်းစားကြည့်လေအာယုံအာယုံဘောကိုစိတ်ကိုပုတ်ပုတ်ပေးနေတာမဟုတ်လားမှန်ပါဗျာဝိတက်က စဉ်းစားမယ်ပေါ့ကာမဂုဏ်ဆိုလဲကာမဂုဏ်ပေါ့မကျင်တဲ့ဒေါသရန်သူပေါ်ရောက်နေတယ်ခိုင်းဒါပဲမင်းရန်သူဒါပဲမင်းရန်သူဆွတ်ဆွတ်ခေါ်မသွားဘူးလားခေါ်ပါတယ်ဗျာအေးအဲ့ဒီလိုမျိုးဆွဲခေါ်တာဝိတက်အဲ့ဒီဝိတက်အလောက်ကစဉ်းစားစရာအာယုံပေါ်ကိုရောက်နေတယ်အခုချိန်ခါမှာတော့နော်မိမိကဘာကိုဘာကိုစဉ်းစားတယ်လဲဆိုတာထိုင်စဉ်းစားတာပြောတာမဟုတ်ဘူးဒီဝိတက်သည်စိတ်ကိုဝိပဿနာရှုဖို့ယုံ nant ပိဿုပ္ပအာယုံပေါ်ကိုပို့ပေးနေတယ်အဲ့ဒါဝိတက်အလုပ်လုပ်တယ် ဝိတက်အလုံးလုံးတဲ့ခါမှာသူကအရှုကအာယုံကိုပို့ရင်းနဲ့ထိုစိတ်နဲ့တွဲပြီးတော့ဖြစ်တဲ့ဆဲမှာအာလောဘလည်းပါတယ်နော်အာဒေါသလို့ခေါ်တဲ့မေတ္တာလည်းပါတယ်ကဲပါမသွားဘူးလားပါပါတယ်ဗျာအဲ့ဒါတပြိုင်တည်းအလုံးလုံးတာပဲဒါမက်ကနေအလုံးလုံးနေတာနော်ဒါတော့အလုံးလုံးဖို့အတွက်ကနော်ဘာလို့လဲဆိုရင်ဒီစိတ်တွေကိုနောက်ကတွန်းအားဝိရိယမလိုဘူးလားလိုပါတယ်ဗျာအာမက်ကင် တမ္မာဝါယမမဲ့ခင်ပါတမ္မာဝါယမဒါတော့ရှုတဲ့အာယုံလေးကိုတခြားပြောက်မသွားအောင်တတိကလေးနဲ့လည်းမထည့်ရဘူးလားထည့်ရပါတယ်ဗျာဗာမဲ့ခင်လဲဗျာတမ္မာတတိမဲ့တမ္မာတတိနော်ဒါတော့အဲ့ဒီအာယုံလေးပေါ်မှာစိတ်ကလေးစူးစိုက်ပြီးတော့အထက်ကိုနှက်မြောက်သွားအောင်လည်းပဲစူးစိုက်ပြီးတော့မထားဘူးလားထားရပါတယ်ဗျာဗာမဲ့ခင်ဖြစ်သွားပြီလေတမ္မာတမာတိမဲ့ခင်တမ္မာတမာတိမဲ့ခင်ဒါတော့တစ်ချက်ရှူတိုင်းရှူတိုင်းအဲ့ဒီမဲ့ခင်၈ပါးလုံးပါလိုက်ကြပါစို့ gain နော်၈ပါးလုံး၈ပါးလုံးမပါဘူးလား မှန်ပါဗျာအဲအဲ့ဒီ၈ပါးလုံး၈ပါးလုံးပါပါပါပါသွားတာဟာတစ်ချက်တစ်ချက်တစ်ခါမှတ်လိုက်တစ်ခါလှောလိုက်ပဲဟုတ်တော့မလားမှန်ပါတစ်ခါမှတ်လိုက်ဒီဘက်ကန့်ကိုခွာပြီးတော့တစ်ခါလှောလိုက်ပဲလှောနေတယ်ခေါ်နော်ဒါတော့မက်က၈ပါးကိုဒီလောက်နဲ့ထားအောက်ကနံပါတ်30သွားကြစို့ဗျာပါတယ်လေရက်ချေဖြင့်လှောဟုသည် အားထုတ်မှုလုံလဝိရိယကိုဆိုလိုပါသည်အဲဟုတ်ပြီ तू ဟာထားပါတော့လှော်တက်ကမရှိဘူးလေလှော်တက်ကမရှိတော့ဒီရှိနေတဲ့တစ်တုံးလေးသုံးလေးတုံးကိုကျိုးနဲ့တုပ်ပြီးတော့အာရမောက်ရတဲ့သဘောရှိတယ်လေအာရမောက်တဲ့သဘောရှိတော့လက်ကလည်းရက်ခြေထောက်ကလည်းရက်ပေါ့ရက်ရတာပေါ့ယုံရတာပေါ့နော်ရက်တဲ့ခါကျတော့ဒါလက်နဲ့ချင်းနဲ့လှော်ရတယ်လို့ခေါ်တယ်ဒါတော့ကောင်းပြီနော်အခုမိမိမှာတရားအားထုတ်ဖို့အတွက်နော်လှုပ်တဲ့လုံနည်းတွေအားထုတ်ဖို့အားထုတ်နည်းတွေလည်းမိမိမိမိပြောမထားဘူးလား ပြောထားပြီးပြီနော်ဆရာသမားအကုန်ပြထားပြီးသားဒါတော့ပြထားပြီးသားဆိုတော့မိမိဒီအကြောင်းတွေဘလို့အားထုတ်ရမလဲဘာလဲညာလဲအကုန်သိပြီးပြီဒါတော့နီးစုံကိုမိမိကသိပြီးပြီသို့တော်လည်းပဲသိပြီးယုံနေပြီးရောလားဗျာမပြီးပါဗျာမပြီးဘူးနော်ဖောင်ကြီးကိုကျိုးနေချီဖွဲ့လိုက်ယုံနေဟိုဘက်ကရောက်ရလားမရောက်ပါဗျာမရောက်ဘူးဒါကြောင့်မလို့ဖောင်ဖွဲ့ယုံနေမပြီးသေးဘူးနော်ဒီငွေတင်းယောက်ျားကအဲ့ဒီဖောင်ပေါ်မှာအာရမောက်ခြေတွေလက်တင်နေမရက်ရဘူးလားဗျာ ရက်ရပါတယ်ဗျာရက်ရပါတယ်အားထုတ်ရပါတယ်လှော်ရပါတယ်တဲ့အဲ့ဒါတော့နော်မိမိကဒီလှော်တယ်ဆိုတာဘာပြောတာလဲဆိုရင်အားထုတ်မှု လုံလဝိရိယကိုပြောတာတဲ့ဘာကိုပြောတာလဲအားထုတ်မှုလုံလဝရိယပါဗျာအဲဒါတော့မိမိတို့အခု နော်တရားထုတ်နေတယ်ဆိုတဲ့ခါကျတော့ဒီမက်ကင်တွေဖြစ်နေတာပဲဒါတော့မက်ကင်ကိုသိုံနေတော့မရဘူးမိမိကအရှုခံကိုဒီအရှုညာဝိပဿနာမက်ကင်တွေနဲ့ရှုပေးရသေးတယ်အဲ့ဒီရှုပေးဖို့လုပ်တဲ့နေရာမှာ တွန်းအားကဝိရိယကအဓိကဘသူကအဓိကလဲဝိရိယပါဗျာဝိရိယအဓိကဝိရိယမပါလို့မပြီးဘူးเนาะဒါတော့ဦးဇင်းတို့လူပြည်လူလောကတွေမှာဝိရိယဖလူပဇီဝီတဲ့ဝိရိယဖလူပဇီဝီဆိုတာကဝိရိယကိုအဓိကထားပြီးတော့အတင်မွန်းချောင်းလောက်ရတာเนาะဆိုလိုတာကဝိရိယအားကောင်းရင်တော့လောကမှာနေနေထိုင်နေစားနေတော့နေနေပေါ့လေဒါက तू ကကံကိုအားကိုးလို့မရဘူးအဲ့လိုလူမျိုးလည်းရှိတယ်ကမ္မဖလူပဇီဝီကြတော့ အာသူကရှေ့အတိတ်ကံကောင်းတဲ့ခါကျတော့ချမ်းသာတဲ့အမျိုးမှာဖြစ်ပြီးတော့ငငယ်ရတယ်လို့သိပ်ပင်ပန်းပန်းလို့ဆရာမလို့အဖေမေအမွေတွေနေပဲစစ်တိုက်တစ်တစ်တာသားလေးသွားတာဒါတော့ကံကံကိုကံအမွေခံစားတဲ့လူမျိုးလို့ခေါ်တယ်အဲ့ဒါကြတော့နော်ကာမဖလူပဇီဝေရှေ့ကလောက်ခဲ့တဲ့ကံတွေကသူ့လက်ရှိဘဝမှာနေဖို့အစဉ်တင်လေးပြင်ပေးလိုက်တယ်လို့ဖြစ်လို့သူကတော့ကံကိုအမိပြုပြီးတော့ဟောအသက်အသက်မွမ်းကြောင်းလောက်တယ်ဆိုကြပါစို့ယက်တည်တယ်တချို့ကြတော့ကာမဖလူပဇီဝီတဲ့ကံကလည်းပဲ နော်ကံကလည်းလှုပ်တလောက်လှုပ်ပေးရတယ်နော်အဲ sorry ဝိရိယကလည်းလှုပ်တလောက်လှုပ်ပေးရတယ်ကံမစ်ကလည်းလိုက်တယ်နော်ဒါကံရောဝိရိယရောနှစ်မျိုးလုံးမှီပြီးတော့သင်မွေးရတယ်တချို့ကြတော့နော်ကံကိုလည်းမှီလို့မရဝိရိယလည်းမှီလို့မရအောင်အဲ့ဒါကြတော့အဘယ်ပုံသားတွေအထူးသဖြင့်ငရဲတို့ပိတ်တာတို့နော်ငရဲပုံမှာအခုလိုတရားအထုတ်ခြင်းလို့အထုတ်ခွင့်ရှိလားမရှိဘူး gain ဝိရိယနဲ့အထုတ်လို့မရတော့ဘူး ကိုင်းထားတော့ငါတို့ငါတို့အတိတ်ဘဝပါတဲ့ကုသိုလ်လေးပါလို့ရှင်တော့ငရဲပုံမှာငရဲလေးလက်ခံရင်တရားလေးလက်နဲ့ကြက်ကလေးနဲ့နားထောင်ရင်တော့ဒုက္ခလေးလက်ခံတရားလေးလက်နားထောင်တာပေါ့ဆိုလုပ်လို့ရလားခိုင်မရပါဗျာမရဘူးကံလည်းမီလို့မရဘူးဝိရိယလည်းမီလို့မရဘူးငရဲသားတို့ပိတ်တာတို့ဆိုတာနော်ကံရောဝိရိယနှစ်ခုလုံးရှုံးတယ်လူပြည်မှာကတော့နှစ်ခုလုံးအတွက်ရှိတယ်တချို့ကဝိရိယအားစိုက်လောက်ရတဲ့အသက်မွေးကြရတယ်ယက်တည်ကြရတယ်တချို့ကြတာကံကိုအမိပြုရှေ့ကံကောင်းတော့ကံအမိပြုပြီးတော့တက်တက်တာတာလေးနဲ့အသက်မွေးတယ်တချို့ကြတာကံတဝက် နော်ဝိရိယတဝင်းနဲ့အသင်မွေးရတယ်ဒါတော့နော်လောကမှာအဲ့ဒီလိုဝိရိယပါရတယ်လို့ပဲတဲ့တရားထုတ်တဲ့ခါမှာလည်းလုံလဝိရိယပါမှရတယ်လုံလဝိရိယပါမှရတယ်နော်မြတ်စွာဘုရားနော်ဘုရားဖြစ်တဲ့နေ့နော်ဘုရားဖြစ်တဲ့နေ့မှာဘောဓိပင်ခြေရင်ကိုဟောဟောသူတုတိယမြထမ်းသမားလှူလိုက်တဲ့မြစ်ရှိစုပ်ကိုဖြန်းပြီးတော့မှနော်အဲ့ဒီမြစ်ရှိစုပ်ပေါ်မှာထန်လိုက်တယ်ထန်လိုက်ပြီးတော့သူအဋိဋ္ဌာဏ၄ချက်ရှိတယ်လေ ကြားဘူးကြလားအမိတ်ရှိပါဗျာ။အော်အမိတ်ရှိပါလား။ तू ကဒီအသွေးအသားတွေခန့်ချောက်သွားပါစေတဲ့နော်။ဒီခန္ဓာကိုယ်ကြီးအစိုးတက်ကြီးလေ။ဒါတော့အသွေးနဲ့အသားကတော့လူကခန့်ချောက်သွားစမ်းမစီ။နော်ခန္ဓာကိုယ်ပေါ်မှာအယိုးရဲ့အရေးရဲ့အကြော့ရဲ့ပဲကြံပါစေတဲ့ကဲ။နော်။ဒါတော့သွေးသားခန့်ချောက်လူရုပ်ပြောက်ပိန်ချောက်ပြားကဖြစ်ပါစေ။နော်အဲ့ဒါလို့ အယိုးပထမကအယိုးပေါ်တွင်အရေတင်အကျော်မြင်သာကြံပါစေသွေးသားခန်းချောက်လူရုပ်ပြောက်ပိန်ချောက်ပြားကဖြစ်ပါစေနော်အဲဒီအမြတ်ဆုံးဒုက္ခမရကမထတမ်းမဲ့ကြင့်မလေအမြတ်ဆုံးဒုက္ခဆိုတော့ဘုရားမဖြစ်ရင်ပြောတာနော်အမြတ်ဆုံးဒုက္ခမရကမထတမ်းမဲ့ကြင့်မလေအဲ့ဒါဝိရိယတင်ထတာဝိရိယတင်ထတာဒါတော့ဒုက္ခရစရိယကျင့်တော့ကမဟာဝံတော်အဲဒီမိဂရောင်တော်ထဲမှာအာ sorry မိဂရောင်မဟုတ်ဘူးလေဟောဟော တော်ထဲမှာဒုက္ခရရှိတဲ့6နှစ်ကျင့်တုန်းကလည်းပဲအဲ့ဒီလိုဝိရိယမျိုးတင်ပြီးတော့မှဥရုဝေလာတော်ဥရုဝေလာတော်ထဲမှာကျင့်တုန်းကလည်းအဲ့ဒီလိုပဲကျင့်ကြတာသို့သောဥရုဝေလာတော်တုန်းကတော့ तू ကငါကနန်းတော်ကလာတဲ့ तू ပျော့ပျော့လေးနဲ့နေလို့မရဘူးနော်ထင်းတုံးကြီးစိုးနေတဲ့ထင်းတုံးကြီးကိုမိရှုပ်ရင်မတောက်သလိုပဲငါခန္ဓာကိုယ်ထဲမှာကိလေသာတွေပြည့်ရှိတယ်ငါဟာပြင်းပြင်းထန်ထန်အားထုတ်မှရမယ်ဆိုပြီးတော့တောက်ခေါက်အာကောင်ကိုရှာနေထောက်နော်တင်းတင်းရင်းရင်းလှုပ်ပြီးတော့မှအားထုတ်တာဆိုလိုတာကအန်ကျိတ်ပြီးတော့အားထုတ်တယ်လို့ပြောတာ တခါတလေကြရင်သူတခုခုဟောတဲ့နေကိလေသာတွေဝင်နေဆိုတာဥမာပြင်းတဲ့စိတ်တို့ဗာအိတ်ရှင်တဲ့စိတ်တို့ဖြစ်ပြီဆိုရင်အန်နေပါတွေခြာနဲ့အာကောင်ကိုထောက်ပြီးတော့တောက်တော့ခောက်တယ်အဲဒါလောက်ကိုကိုကိုဟိုကိလေသာကိုမောင်းထုတ်တာပေါ့နော်နော်အဲ့ဒါမျိုးဦးဇင်းရဲ့ယောဂီတွေတောက်ခောက်တာများရှိကြလားမသိဘူးဘေးနာလူတွေကငါခောက်တယ်ထင်ပြီးတော့မှထွက်ပြေးကောင်မမခောက်ကြပါနဲ့ဟလားမရှိပါဗျာဖရာလောင်းကတော့တောက်ကိုခောက်တယ်ဒါကဘာဖြစ်လို့သူ့ဝိရိယကျသွားမှာဆိုလို့နော်မင်းဒီညမှာလာတာပြောင်းညံ့ညံ့မလုံးနဲ့ ဒီလိုပြောတာအဲ့ဒါလောက်ကိုအားထုတ်ခဲ့တာအဲ့ဒါကဒါကဥရဝလမအားထုတ်တုန်းကအဲ့ဒါနောက်တော့အဲ့ဒီကနေဒုက္ခရစရိယာကျင့်တဲ့ဟာအမှားကြီးဆိုတော့စွန့်ပလိုက်ပြီးတော့မှမစ္စည်းမလန်းစင်တဲ့ body weight အောင်မှအားထုတ်တော့အခုပြောတဲ့ဟာကိုဝိရိယကိုထပ်တင်တာနော်အယိုးပေါ်တွေအရေးတင်အကြောမြင်တာကြံပါစေသွေးသားခန့်ချောက်လူရုပ်ပြောက်ပိန့်ချောက်ပြားကဖြစ်ပါစေတဲ့ကဥဒုဝလာမှာဒုက္ခရစရိယာကျင့်တော့ကပုံတွေ့တယ်မဟုတ်လားမှန်ပါဗျာအေးအဲ့ဒါပြောတာအယိုးအယိုးပေါ်မှာအရေးလေးတင်ပြီးအကြောလေးတွေထောင်ထောင်လေးတွေကြံနေကြတာ ဘက်ကအရေးကကြော်ကတ်လို့လေအဲ့ဒါအဲ့ဒီအင်္ဂါမျိုးအဲ့ဒါမျိုးအားထုတ်တာအဲ့ဒါကြောင့်မလို့ဘုရားကပြောတယ်အေးတရားထုတ်တယ်ဆိုတော့ပြောတော့မရဘူးတဲ့ဘာဖြစ်လို့မရတာလဲဆိုရင်ဒုခန္ဓာကိုယ်ထဲမှာအပိုင်စီးထားတာကဘာလို့လဲဥပါဒံကိလေသာဥပါဒံသူတို့ကအိမ်ရှင်လုံနေတာနော်ခမရတို့ကအိမ်ငှားတွေအဲ့ဒါပြောတာကိုယ်ခန္ဓာကိုသူတို့ကအပိုင်စီးပြီးတော့ကိုယ့်ကိုထောင်ထုပြီးတော့ဒုက္ခပေးလာတာတဲ့သူတို့ကအိမ်ဘဝတော်ုံတောင်းနေမဆဲမှုတဲ့နော် ဘယ်စစ်မလဲအခုကသူတို့အလုပ်တရားလည်းမလုပ်အောင် government ကလည်းပြောထားတယ်အင်ရှင်တွေကိုအင်ကားတွေကိုနှင်မချဘူးတဲ့ကဲခမရတို့လောက်ကဘာမနှင်ချပါဘူးဆိုတော့ပေါင်းသိနေကြတာလေအင်ကားတွေနဲ့ပေါင်းပြီးတော့ဟလားဟလားအဲ့တော့ဟိုရင်းနေဥပါဒဏ်နေနဲ့ချက်ပြီးတော့မှလက်ခင်ပြီးတော့မှမိတ်ဆွေတင်ကားတွေဖြစ်ပြီးတော့အဲ့ဒါကြောင့်မလို့သူတို့ကတောင်းတောင်းဆင်းမှာမဟုတ်ဘူးတဲ့မိမိဘက်ကတင်းပြင်းထန်ထန်လုံးမှာကိုယ်အိမ်ကိုအပိုင်စီးထားတဲ့တဏှာဒိဋ္ဌိဥပါဒဏ်ကဆင်းမှာခွာမှာဒါကြောင့်မလို့လက်ဖြင့်ခြေဖြင့်လောဆိုတာဘာကိုပြောတာလဲ ဝိရိယအားထုတ်မှုလုံးလောက်အဲပြင်းပြင်းထန်ထန်ဘုရားအလောင်းဘောဒီပင်အောက်မှာဘုရားဖြစ်ခါနေနော်ညနေခင်းအဲဒီကဆုံလာပြည့်နေညနေခင်းမှာပြောတဲ့စကားလုံးနော်အယိုးဘောတွင်အရေးတင်နော်အကျော်မြင်သာကြံပါစေသွေးသားခန်းချောက်လူရုပ်ပြောက်ဟုတ်တယ်လေလူရုပ်ပြောက်သွားတာပဲတခါတည်းနော်တကယ်အယုတ်ချောက်အဲဗာလဲအယုတ်ချောက်အသားချောက်ကြီးလို့ဖြစ်သွားတယ်နော်အကောင်ချောက်လို့ဖြစ်သွားတယ်သွေးသားခန်းချောက်လူရုပ်ပြောက်ပိန်ချောက်ပြားကဖြစ်ပါစေ အမြတ်ဆုံးဒုက္ခမရကမထရမ်းမဲ့ကြင့်မလေဘုရားမဖြစ်ငါမထတော့ဘူးတဲ့အိန္ဒိယကနော်အဲ့ဒါအဲ့ဒါလိုဝိရိယမျိုးပြောတာအဲဒါမဲ့ဦးဇင်းတို့ဝိဟိုရင်းနေတော့ယောဂီတွေတော့နည်းနည်းတားပြရစီအဲ့လောက်ကြည့်တော့မလုပ်ကြပါနဲ့လို့လူရုပ်ပြောက်သွားမှဆိုလို့အင်္ဂါလူတွေတော့ကြလူမမှဆိုလို့ဟလားကောင်းပြီအဲ့ဒါတော့ဒီလောက်ပဲထားတော့နောက်တစ်ခုသွားမယ်နံပါတ်7ဟိုဘက်ကန်ဟိုခေမဟုခေါ်သောဘေးကင်းရာနိဗ္ဗာန်ကိုဆိုလိုပါသည်อืมဟုတ်ပြီဒါတော့ခေမလို့ခေါ်တယ်ခေမကဘေးကင်းရာမှတ်ထားနော်ဘေးကင်းတာ ဒါတော့နိဗ္ဗာန်ရဲ့ပရိယေစကလုံးလို့ခေါ်တယ်နိဗ္ဗာန်နဲ့ခေမနဲ့အတူတူပဲဒါတော့ကောင်းပြီမိမိကတက်ကာယဘက်ကဟောဘက်ကမှနေလာခဲ့ကြရတာကိုတတန်တရားလုံးလေတက်ကာယဘက်ကနေလဲကကြတော့ဟုတ်တယ်လေဒီခန္ဓာကိုယ်ကိုမိမိကတက်ကာယနေမြေထဲမှာ နေပြီးတော့ဒါကိုပဲအခိုင်အမာပုဂ္ဂိုလ်တ attva ယောက်ျားမိမအဖြစ်နဲ့စွဲနော်အခိုင်အမာမရှိတဲ့အတ္တကိုလည်းအတ္တရှိတယ်လို့စွဲစွဲတဲ့ခါကျတော့အဲ့ဒီအတ္တနဲ့ဘဝတွေဖန်ဆင်း ဘဝတွေဖန်ဆင်းတော့ဒီ30တပုံနဲ့မှလဲလဲပြီးတော့ဟာရောက်တဲ့ဘဝသူတို့ကတတ်တာပေါ့မွေးပေါက်တတ်တယ်လို့တတ်တာပဲနော်သူကတတ်ဒုက္ခပေးနေတာဒါတော့ဒီမိမိကအဲ့ဒီအထင်ရှိသမျှဒါကလွတ်ဖို့မလွယ်ဘူးလေနော်ဘဝကိုတိဆောက်တယ်ဆိုတော့သူတို့တိဆောက်တာပဲဒါတော့ရှိတာကယုံနံတကယ်ရှိကပါတယ်လေယုံနံပါယုံနံတက်ကာယဆိုတာမူရင်းကတကယ်ထင်ထင်ရှားရှားရှိတဲ့ယုံနံကိုဘာလို့ခေါ်လဲတက်ကာယ တက်ကာယလေဦးဇင်းတို့ငကွာချချပေးပါတယ်ထင်ရှားရှိနေယုံနံတွေခေါ်လေတက်ကာယဆိုတာမနေ့ကချပေးတယ်လေမှတ်မိကြသေးလားနော်ထင်ရှားရှိနေယုံနံတွေခေါ်လေတက်ကာယဆိုပြီးတော့တက်ကာယတွင်သူငါထင်ဤတွင်ဒိဋ္ဌိပါဆိုပြီးတော့ချပေးခဲ့တယ်လေဒါတော့ခန္ဓာ၅ပါးကအရှိတရားအဲ့ဒီခန္ဓာ၅ပါးအရှိတရားကိုငါသူယောက်ျားပုဂ္ဂိုလ်တရားမိမ့်မဆိုကစွဲလိုက်ခါမှာတက်ကာယနဲ့ဒိဋ္ဌိပေါင်းတက်ကာယဒိဋ္ဌိဖြစ်တည်တာတက်ကာယကြီးပဲကတော့ကိစ္စမရှိသေးဘူးဒါခန္ဓာ၅ပါးပြောတာဒါပေမဲ့အဲ့ဒါကိုယောက်ျားမိမပုဂ္ဂိုလ်တရားစွဲလိုက်တော့ဘာဖြစ်သွားလဲ ဒိဋ္ဌိသက္ကာယဒိဋ္ဌိဒါတော့အမှားမြင်ပြီဆိုမှတော့နော်ခန္ဓာကိုခန္ဓာလို့မမြင်တနည်းယုံနာကိုယုံနာလို့မမြင်ရင်နော်သူတို့ကဒိဋ္ဌိကရှိတော့ဘာမြင်တယ်လဲဆိုတော့ယောက်ျားမိန်းမဆိုတော့အမှားမြင်ဖြစ်မသွားဘူးလားမှန်ပါဗျာအမှားမြင်ရင်အမှားခင်တဲ့တဏှာလည်းမလာတော့ဘူးလားလာပါတယ်ဗျာလာတာပေါ့တွဲရဲဒါကြောင့်တဏှာနဲ့ဒိဋ္ဌိကတွဲထားတာနော်အမှားမြင်တာကဒိဋ္ဌိအမှားခင်တာကတဏှာတဏှာလေးရှိတော့သူတည်းငါသားခြင်းနဲ့ဆိုတာလေးမရှိဘူးလား ရှိပါတယ်ဗျာရှိတယ်ပေါ့သူနဲ့ငါနဲ့နှစ်ယောက်ရလို့ရှိရင်ငါတာကျင်တာကြီးပဲငါတော်ကျင်နဲ့တက်ကျင်နဲ့လှကျင်နဲ့ချမ်းသာကျင်နဲ့တော့ပို့ပြီးတော့ထင်ပေါ်ကျင်နဲ့ဟောဒါတွေမလာဘူးလားလာပါတယ်ဗျာအဲတနာခိုင်းတော့ကိုကတာအောင်လုပ်အားလှအောင်ပြင်ရတယ်ပညာတက်အောင်သင်ရတယ်သူ့ထက်ချမ်းသာအောင်စီးပွားတွေရှာရတယ်သူ့အထက်ကြီးအောင်အင်ကြီးတွေဆောက်ရတယ်နော်အဲ့ဒါတော့အမျိုးမျိုးပဲပြန်လိုက်ကြတာပြောလိုက်ကြတော့ကဲတနာခိုင်းတိုင်းပြန်လိုက်တော့အောင်မြင်အောင်မြင်တဲ့ခါကျတော့အောင်မြင်ပြီဆိုပြန်တော့ဒီတိုင်းလေးနေလားဗျာမနေပါဘူးဗျာဘာဖြစ်ဘာဝင်လာပြန်လဲမာနမာနဝင်လာတယ် ဒါဖြစ်လာပြန်ပြီဒါကြောင့်နော်တဏရဲ့မာနရဲ့ဒိဋ္ဌိရဲ့စုံမသွားဘူးလားစုံပါပြီဗျာအာတဏမာနဒိဋ္ဌိသုံးခုစုံပြီဆိုတော့ဘာတရားဖြစ်သွားပြီလဲပပင်စတရားပပင်စတရားပပင်စဆိုတာကတန္တရာနယ်ချဲ့ပါပြီဗျာအဲတန္တရာအကျဲချဲ့တလဲလဲမောင်းမဲဂင်္ဂါဝါစူးစူးပြုံးစေတော့တူတူပုံ ပုံပေါ်သာရွယ်တဲ့ဆရာဥပုံညပြောတာပါစလီဆရာဥပုံညပြောတာပါ တေဘုမကဝဏ္ဏလဲမှာကြွတန်းွယ်စားမလိုက်ခြင်းဘူးနော်အဝါစိတ်မိုက်မောင်မြစ်တေးရိုင်းခေါင်းဖြစ်စေအဝါစိတ်ဆိုတာအဝိဇ္ဇာလေအဝိဇ္ဇာဘလောက်ထူထူကိစ္စမရှိဘူးတဲ့သူနေတာနေမယ်ဆိုရင်တန်တရားပြောပြောပဲတဲ့နော်အဝါစိတ်မိုက်မောင်မြစ်တေးရိုင်းခေါင်းဖြစ်စေအဲတေဘုမကဝဏ္ဏလဲမှာကြွတန်းွယ်စားမလိုက်ခြင်းဘူးအဝါစိတ်မိုက်မောင်မြစ်တေးရိုင်းခေါင်းဖြစ်စေနောက်ချမ်း၍အဘိုးနေမယ်သူဖျားတွေ့ရင် အဲလာလာလာငါတဲ့ပဲလို့လာကြဆိုတရားဟောရင်ကြွတန်းဝင်မှာဆိုလို့သူကပုံနေမှာတဲ့ပုံပြီးတော့ဒါတော့မင်းတို့သွားခြင်းလို့ရှင်သွားကြတဲ့တရားနာခြင်းလို့ရှင်မင်းတို့ဇုံလေးကနာကြပေါ့ကွာတဲ့ငါတို့တော့မနာနိုင်သေးဘူးလေသူနဲ့ပျော်ပျော်တန်တရားနောက်ချန်နေလိုက်မယ်မင်းတို့ဟိုရင်ဖြစ်လို့ရှင်လေတရားလေးပဲလေသွားနာကြပေါ့ကွာအဲ့ဒါဥပုံညာပြောတာပါနောက်ချန်၍အဘိုးနေမယ်နော်ငကိုရေပျော်စမ်းခြင်းလို့လေဆိုတာငကိုရေသူတို့နှစ်ယောက်တည်းကြံနေခဲ့မှာတဲ့ကဲပြောတာဘုသူကြောင့်လဲ ပပင်စပပင်စကြောင့်ပပင်စကြောင့်တန်တန်တရာချက်နေလဲဥမာတဲ့ကဲတန်တရာအကျယ်ချက်ပါလို့တလဲလဲမောင်းမဲဆိုတာသူ့ကိုပြောတာဘသူကချက်တာလဲတဏရဲ့အမာနဒိဋ္ဌိဒိဋ္ဌိအဲ့ဒီသုံးပါချက်တာအဲ့ဒီခါကျတော့ဒီပပင်းစချက်လိုက်တဲ့ခါကျတော့ဒီပကန်းတန်တရားခန္ဓာအိမ်ကြီးကနေကြီးကကျဲရင်တိုင်းမှာက unlimited ကျဲရောက်ကဲဟုတ်တော့မဟုတ်လားမှန်ပါဗျာအဲ့ဒါကြောင့်မလို့ဒီပကန်းကနေပြီးတော့မှအခု နော်ပပိစာတန်တရားနယ်ချဲ့တဲ့ဘက်ကနေပြီးတော့မှအခုဟိုဘက်ကကူးတော့မယ်ကူးတော့အခုရေထဲရောက်ပြီးရေထဲရောက်တော့ဖောင်းပေါ်ရောက်ဖောင်းပေါ်ရောက်တဲ့ခါကျတော့နောက်ကကမ်းမှာအခုဘသူတွေရောက်နေလဲဆိုရင်နောက်ကမှီပြီးကမ်းပေါ်မှာဘသူတွေရှိလဲဟိုဘက်ကမ်းမှာက no no no no no no no ဒီဘက်ကနောက်မှာနောက်မှာနောက်မှာဒီဘက်ကမ်းမှာဒီဘက်ကမ်းမှာနောက်မှာလမ်းညွန်ပြနေတယ်မြတ်စွာဘုရားရှိ no no no no no မဟုတ်ဘူးရန်သူတွေရှိသေးတယ်ရောက်နေတယ်ရန်သူနောက်ကမိလာတဲ့အခုဒါတော့ तू လှမ်းကြည့်တယ်ဟာမွေတွေလည်းရောက်ပြီး ဒါတွေလှမ်းပြီးတော့ပြတယ်ရန်သူငါးယောက်လည်းရောက်ပြီးအောက်ကတခါတည်းငယ်ပေါင်းကြီးဘက်ကလည်းရောက်ပြီးနော်ဓမြ6ကလည်းမီးပြီးဒါဆိုတော့ကန်းနဲ့ဝေးနိုင်သမျှဝေးမှလွတ်မယ်လွတ်မယ်ဒါဆိုတော့ဖြည်းဖြည်းလှော်မလားမြန်မြန်လှော်မလားမြန်မြန်လှော်ရမှာပါဗျာအဲအားပိုဆက်ရတော့မယ်ဟာလှော်ဟာလှော်ဟာလှော်ဟာဆိုပြီးတော့ရှေ့ကိုကြည့်ပြီးတော့ကြည့်ပြီးရှေ့ကိုပဲ direction ထားပြီးတော့လှော်တာနော်ဒီမြစ်ကြီးရဲ့လေးပုံတစ်ပုံလောက်ကြတော့ အဲ့ကြမှာသူနောက်လှည့်ကြည့်တယ်အာတော်တော်ဝေးပြီဟာမစိုးဘူးငါတော့မမိတော့ဘူးသူတို့ငါတော့ဟောရဲမဖြစ်တော့သူ့ရဲ့ level နိုင်ငံ border လဲကြော်သွားပြီရေတဲ့လေးပုံမှာတပုံလောက်ငါရောက်ပြီဆိုတော့အဲ့ဒီမှာတစ်ချက်ကြည့်ထပ်လောနော်အလဲလောက်ရောက်တော့တစ်ခါကြည့်နောက်ထပ်လောလေးပုံသုံးပုံရောက်တော့တစ်ခါနောက်ကြည့်ကန်းရောက်ပြီနော်ကန်းရောက်တဲ့ခါကျတော့ခုနသူစီလာတဲ့ဖောင်ကြီးကိုခြေထောက်နဲ့ကန်ထုတ်သွားလေရောဖောင်ကြီးကိုကန်ထုတ်ပလိုက်တာနော်ခေါင်းမတင်ရွတ်သွားသေးလားမရွတ်ပါဗျာမရွတ်ဘူးနော်မြတ်စွာဘုရားပြောတာတော့မှတ်ထား ငါဖရားရဲ့တရားကိုတော်မှလည်းစွဲဖို့မလိုပါနော်အခုဖောင်းကိုဖောင်းကိုဒီမြကြီးကိုကူးလာတယ်နော်ကူးလာတဲ့သူကမွေတင်းသမားပဲအခုတော့လွတ်သွားပြီနော်ခုလွတ်သွားတော့ဟောဘက်ကျတော့ तू ကအပြစ်ကင်းစင်သူဖြစ်သွားပြီဟောဘက်မှာတော့က criminal နော်ဟောဘက်မှာတော့က criminal ဒီဘက်ရောက်တော့ criminal မဟုတ်တော့ဘူး criminal မဟုတ်တော့အပြစ်ကင်းစင်တော့သူ့ကိုဗျမနဆိုတာအပြစ်ကင်းစင်သူလို့မှတ်တာဒါတော့အပြစ်ကင်းစင်သူဖြစ်သွားတဲ့ခါကျတော့သူကဒီဖောင်ကြီးကျေးဇူးကျေးဇူးရှိတယ်ကွာဆိုပြီးတော့ ဒီဖောင်ကြီးကိုခေါင်းပေါ်တင်ရွတ်သွားသေးလားမရွတ်ပါဗျာရွတ်သွားဖို့ကလိုသေးလားမလိုတော့ပါဗျာဖောင်ကဘာအတွက်ပဲလိုတာလဲဖောင်ကမြစ်ကူးဖို့ပါကူးဖို့ပဲလိုတာဒါကြောင့်မလို့မြတ်စွာဘုရားမဲခင်၈ပါးဆိုတာကကူးတဲ့အရာကူးတဲ့အရာဖြစ်တဲ့အတွက်ကြောင့်မလို့ဟောဒီမဲခင်၈ပါးကိုတော်မှလည်းပဲဆွဲဖို့မလိုဘူးတဲ့အတိကပန်းနေကဟိုဘက်ကိုရောက်ဖို့မလားမှန်ပါဗျာအေးဒါကြောင့်မလို့မြတ်စွာဘုရားကငါဖះဟောတဲ့တရားကိုတော့ဆွဲဖို့မဟုတ်ဘူးတဲ့ဆွဲဖို့မဟုတ်ဘူးကျင့်ဖို့ပဲဟုတ်တယ်မလား မှန်ပါကျင့်ဖို့ပဲဒါကိုအသုံးပြုလှောဖို့ပဲပြောတာအေးမင်းကိုကဓာကြီးကိုယာထားတယ်ဆိုဓာကြီးကိုတခါတည်းလက်မတစ်ထောင်တောင်းနဲ့လုံနေဖို့မဟုတ်ဘူးတဲ့ဒါကအသုံးပြုစရာ utility တစ်ခုပဲတစ်ခုပဲအသုံးပြုစရာတစ်ခုပဲဒါဒါကြောင့်မလို့ဒီဒီမေခင်ရှင်ပါးကိုတောင်းမှမြတ်စွာဘုရားမစွဲနဲ့မိမိကအဓိကကဒါကဒီမေခင်ရှင်ပါးကဟိုနိဗ္ဗာန်ကိုရောက်ဖို့အတွက်အသုံးပြုတဲ့ပစ္စည်းအဲဒါကြောင့်မလို့ နော်မွေတင်းယောက်ျားကဟိုဘက်လဲရောက်ရောကိုင်းဖောင်ကြီးလည်းမလို့တော့ဘူးသွားတော့ကန်ထုတ်လိုက်တယ်လို့ပဲပြီးပြီမက်ကရှင်ပါတို့ဘာမှသူထပ်ယူစရာမလို့တော့ဘူးကောင်းမတင်စရာမလို့ဒါတော့မွေတင်းယောက်ျားဟိုဘက်အဲတီးပြတတိုင်းတပြီမှာတာတာရရနော်သူ့ထွေပြင်ဆင်ကြိုးစုံနေတဲ့ဗိမာန်ကြီးပေါ်မှာတဲပြီးတော့အေးအေးဆေးဆေးနော်အမောတွေဖြည့်အပန်းတွေဖြည့်ခြေစမ်းလက်စမ်းလှုပ်ကောင်းကောင်းမွန်မွန်နဲ့အခန္ဓာတွေစားတောက်ပြီးတော့တခါတည်းနှက်အိပ်ပလိုက်တာတဲ့အဲ့ဒါကဘာလဲဆိုရင်ယဟန္တာပြောတာပါတယ်လေ ယဟန္တာပါဗျာယဟန္တာနော်ဒါတော့ဒီနေရာမှာကတော့ဟောဘက်မှာဘုံဘွိဘုံဘွိမှန်ကြီးတွေဆိုတာကတော့အထကရာဆရာကစာဖတ်တဲ့ပုဂ္ဂိုလ်စိတ်ဝင်စားအောင်လို့ဘုံဘွိမှန်ပြောတာနော်ဒါပေမဲ့နိဗ္ဗာန်မှာတော့ဘုံဘွိမှန်ရှိလားမရှိပါဗျာမရှိဘူးနော်အဲ့ဒါကြီးတော့ဟာနိဗ္ဗာန်လည်းဘိမှန်ရှိတယ်ဆိုပြီးတော့သွားမလုံနဲ့အောင်ကျုပ်ဥဩဒရာပြောတော့ငါပါပါတယ်လို့သွားမလုံနဲ့ကျုပ်တရားခံဖြစ်နေအောင်မဟုတ်လားအထကရာဆရာပြောတာကျုပ်မပြောဘူးဒါစိတ်ဝင်စားအောင် ပြောရတာဟုတ်စာရေးဆရာဆိုတာဒါတော့ဘာဥပမာပေးချင်တာလဲဆိုတော့ရဟန္တာဖြစ်ပြီးတဲ့ပုံကိုယ်တွေက နော်ဒီဘက်ဘဝမှာသင်္ခါရဒုက္ခတွေခံနေရပြီးတော့နော်နော်ခုနပြောတဲ့လှော်တာဥပမာပေးလိုက်မှာနော်သူတို့ကလှော်တဲ့ခါကျတော့လေးပုံတစ်ပုံရောက်လို့နောက်ကိုပြန်ကြည့်လိုက်တယ်ဆိုတာတခြားမဟုတ်ဘူးတောတာပန်ဖြစ်တာပြောတာဘာဖြစ်တာပြောတာလဲတောတာပန်ဖြစ်တာပါဗျာဟာငါတော့တောတာပန်ဖြစ်ပြီဟေးဆိုပြီးတော့စိတ်ကဟောဘာခေါ်မလဲဟောဟင်းတကာချတာပေါ့နော်ပြောမယ်ဆိုရင်ငါလွတ်ပြီဆိုတော့နောက်ကိုလှည့်ကြည့်တယ်ဟုတ်ပြီဟာငါလွတ်တော့လွတ်ပြီဒါပေမဲ့သူခီးကဆုံးပြီလားမဆုံးသေးပါဘူးမဆုံးသေးဘူးလေမဆုံးသေးတော့ဘာလုပ်ရမလဲဆက်လော မြစ်လေကောင်လောက်ကြတော်တော်လေးဝေးတော့တစ်ခါလှမ်းကြည့်သလိုပဲတကရာကန်ဖြစ်ပြီးတော့လှမ်းကြည့်အားသိုးဘူးတဝက်တော့ရောက်ပြီအားမရှိဘူးလားရှိပါတယ်ဗျာရှိတယ်နောက်ထပ်ဆက်လောနောက်တစ်ခါသုံးသုံးပုံလားလေးပုံသုံးပုံလောက်ရလာတော်တော်နီးပြီနောက်ပြန်ကြည့်လိုက်တော့ဟိုဘက်ကသုံးပုံလောက်ဝေးသွားပြီဆိုတော့ပိုးပြီးတော့စိတ်မချဘူးလားသိချပါတယ်အနာဂံဖြစ်တဲ့အချိန်ပြောတာအနာဂံဖြစ်တော့တစ်ခါပြန်လှည့်ကြည့်ဟိုကန်းလဲရောက်ရောတစ်ခါတည်းနော်ဖောင်ဘောကနေခြေထောက်ကဟိုကန်းဘောကိုနင်း နင်းပြီးတဲ့ခါကျတော့ဖောင်ကြီးကိုကန်ထုတ်ပလိုက်တော့သွားလေရောမင်းလဲတဲ့ဟိုဘက်ကြည့်တော့တတာဘိုင်ဘိုင်ပြီးပြီလေနော်တတာဘိုင်ဘိုင်ဆိုတော့ဒါဟိုဘက်ကရန်သူနယ်မြေနဲ့လုံးဝဘာမှမဆိုင်တဲ့ချဖြစ်သွားပြီဒါတော့အဲ့ဒီမှာဒီမွေတင်းသမားကဟိုဘက်ကိုရောက်ဗိမာန်ဘုတ်ကိုတဲ့အကောင့်မွေနဲ့စားပြီးတော့နှက်ပြီးတော့အိတ်နေလိုက်သလိုအပန်းဖြေသလိုပဲတဲ့သင်္ခါရနယ်ဘက်ကနေလွတ်မြောက်လာတဲ့ရဟန္တာကဟာငါတော့လွတ်ပြီဟေးနော်အာဘာလဲပါဠိလိုအမ်အယမန္တိမဇာတိနတ္ထိတန်ဒီပုဏ္ဏဘောတိနော် ခိနာဇာတိလေခိနာဇာတိဘဝကုန်ပြီဒီဒီဘဝပဲငါနောက်ဆုံးကြံတော့တယ်ဟုတ်တော့မလားဥတိတံဗြဟ္မစိရိယဒီယန္တာဖြစ်ဖို့တဲ့နောက်ထပ်ကျင့်သုံးစရာတွေကအကုန်ကျင့်သုံးပြီးပြီယန္တာဖြစ်ရင်လမ်းဆုံးပြီလို့ပြောတာဥတိတံဗြဟ္မစိရိယကတံကရဏိယလှုပ်စရာတွေလည်းလှုပ်ပြီးပြီယန္တာဖြစ်ဖို့တဲ့လှုပ်စရာတွေကင်စရာတွေလှုပ်ပြီးပြီနာပရံအိဋ္ဌထာယနောက်ထပ်လှုပ်စရာယန္တာဖြစ်ဖို့တဲ့နောက်ထပ်လှုပ်စရာမကြံတော့ဘူးတဲ့အယမန္တိမှာဇာတိတာနောက်ဆုံးဘဝပဲဆိုပြီးတော့ကြွေးကြော်တယ်လေကြွေးကြော်တယ်အဲ့ဒီလိုမျိုးပဲ နော်သူ့စိတ်ထဲမှာအဲ့ဒါလိုကြွကြောပြီးတော့မှနော်ဒီသင်္ခါရဒုက္ခနယ်မြေရန်သူနယ်မြေကြီးကလွတ်တဲ့ခါကျတော့ရန်တာဖြစ်တဲ့ခါကျတော့နော်ပစ္စောခဏဉာဏ်နဲ့ပြန်ပြီးတော့စဉ်စားဆင်ခြင်လိုက်တဲ့ခါမှာနော်မပယ်သေးတဲ့ကိလေသာသူ့မှာမရှိတော့ဘူးအားလုံးကိလေသာတွေပယ်ပြီးပြီနော်ဒါတော့ပယ်ပြီးတဲ့ကိလေသာနော်ဓမ္မတရားရဲ့ဖို့တရားရဲ့နိဗ္ဗာန်တရားရဲ့လေးမျိုးကိုပြန်ပြီးတော့မဆင်ခြင်ဘူးလားဗျာဆင်ခြင်ပါတယ်ဗျာဆင်ခြင်တယ်ဆင်ခြင်တယ်ဆိုတော့အဲ့ဒါနောက်ကိုပြန်လှည့်ကြည့်လိုက်တာငါတူလာခဲ့တဲ့လမ်းကြောင်း ဆင်ကျင်ပြီးတော့အဲ့ဒီရတ္တဖို့ကိုရတာနဲ့တပြိုင်တည်းအဲ့ဒီရတ္တဖို့တစ်ခါပြန်ပြီးတော့ဇက်တက်ဝင်စားတာပဲနော်ဇက်တက်ဝင်စားတာပဲအဲ့တော့ဇက်တက်ဝင်စားတယ်ဆိုတာကရဟန္တာဖြစ်တဲ့ခါကျမှသူကဒီရတ္တဖို့ဖလတ်တမပတ်ကိုဝင်စားလို့ရတယ်ဆိုတော့ရတ္တဖို့ရတ္တရတ္တဖို့ဖလတ်တမပတ်ကိုဝင်စားလိုက်တဲ့ချိန်ကမှဒီဝင်စားတဲ့ချိန်ကကျတော့ဒီသင်္ခါရဒုက္ခဖြစ်ဖြစ်တွေကိုစိတ်ကငြိမ့်ပြီးတော့ဟောဗိမ္မာပေါ်မှာတက်ပြီးတော့မှအစာအာဟာရတွေစားတော့ပြီးတော့နော်အနာယူအပန်းပြေအိတ်လိုက်သလိုပဲ နော်ဖလတ်သမပတ်ထက်မှာအငိမ့်တက်ထက်မှာနေလိုက်တာဒါယန္တာတို့ရဲ့အပန်းဖြေခြင်းပဲဒါကြောင့်မို့ဖလတ်သမပတ်ဝင်စားခြင်းနိရောဓသမပတ်ဝင်စားခြင်းဆိုတာယန္တာတို့ရဲ့ vacation ပဲဟုတ်တော့မလားယန္တာတို့ရဲ့ vacation လို့ခေါ်တယ်သင်္ခါရဒုက္ခတွေဖြစ်တဲ့ဖြစ်တဲ့ဟာတွေကနေပြီးတော့မှဒါအနာယူနေတာပဲအဲ့ဒါကိုနော်ဒီဒီဘက်ကမှာသက်ကာယဘက်ကမှာရှိနေတဲ့တဏှာဒိဋ္ဌိကမလိုက်နိုင်တော့ဘူးတဏှာဒိဋ္ဌိကဘဝတွေဖန်တီးပြီးတော့နောက်ထပ်ခန္ဓာတွေတိဆောက်ပြီးတော့မှနောက်ထပ် အဲဇာတိဇရာမရဏတွေနဲ့တတ်လို့ရသေးလားဗျာမရတော့ပါဗျာမရတော့ဘူးเนาะတဏှာဒိဋ္ဌိသေးပြီဆိုတော့ဥပါရဏនិရောဓကာမဘဝនិရောဓကာမဘဝនិရောဓဇာတိនិရောဓဇာတိនិရောဓဇရာမရဏនិရောဓလွတ်လိုက်တော့ဗောនិရောဓဗောនិရောဓလွတ်လိုက်တော့ဗောချုပ်ပြီလေပြီးပြီနောက်ထပ်သူတတ်လို့မရတော့ဘူးခန္ဓာတိဆောက်လို့မရတော့ဘူးဒါတော့ဒီယန္တာဟာဒီဘဝဒီခန္ဓာเนาะနောက်ဆုံးပြိနိဗ္ဗာန်သုတိကြပြီလို့ရှိရင်ဒါခန္ဓာပြိနိဗ္ဗာန် နော်စံတော့တာပဲယဟနာဖြစ်တဲ့ချိန်ကကိလေသာပြိနိဗ္ဗာန်ခန္ဓာဖြစ်တဲ့ချိန်ဒီခန္ဓာကိုယ်ကြီးဆိုတာဝိဘက်အကျွန်းလို့ခေါ်တယ်နော်ဝိဘက်ကျွန်းဆိုတာကတဏှာနဲ့တိဆောက်ခဲ့တဲ့ခန္ဓာကယဟန္တာဖြစ်တဲ့ချိန်ကမှတဏှာရှိသေးရလားမရှိပါဗျာမရှိဘူးတဏှာမရှိတော့ဒီခန္ဓာမှာတဏှာမရှိဘူးသို့တော့တဏှာပင် မရှိတော့လည်းပဲတဏှာဒိဋ္ဌိမရှိတော့လည်းပဲတိဆောက်တော့ကဘသူကတိဆောက်ခဲ့တာလဲတဏှာလက်သမားတိဆောက်တယ်တဏှာလက်သမားတိဆောက်တော့သူ့ရဲ့တိဆောက်မှုကြောင့်မလို့အကျိုးခန္ဓာကြီးတော့မကြံခဲ့ဘူးလား ပြန်ပါတယ်ဖေ။အေးဒါဒီအနုပါတိတေတာနိဗ္ဗာန်တာဥပါတိတေတာနိဗ္ဗာန်ဆိုတာအဲ့ဒါပြောတာတာဥပါတိတေတာဆိုတာကဒီတဏှာဒိဋ္ဌိတို့တိဆောက်ထားတဲ့ခန္ဓာကြီးအကျွမ်းရှိနေသောနိဗ္ဗာန်အဲ့ဒီချိန်မှာရတဲ့နိဗ္ဗာန်ကခန္ဓာကြီးကအကျွမ်းကြံခဲ့သေးတယ်။ဒါတော့ခန္ဓာကြီးအကျွမ်းကြံသောနိဗ္ဗာန်ပေါ့။ဟိုးကခန္ဓာပရိနိဗ္ဗာန်လည်းရောက်ရောကိလေသာလည်းကုန်ခန္ဓာအကျွမ်းကြံကြီးလဲကုန်တဲ့ခါကျတော့အနုပါတိတေတာတဲ့ခန္ဓာအကျွမ်းကြံမရှိသောပြိဋိနိဗ္ဗာန်เนาะအဲ့ဒါကြတော့ဒါ ပရိနိဗ္ဗာန်စံတဲ့ချင်းကြရင်ခန္ဓာလည်းမရှိတော့ဘူးကိလေသာလည်းမရှိတော့အနုပါရိတေတနိဗ္ဗာန်လို့ခေါ်ပါတယ်။ဒါကြောင့်မလို့ယဟန္တာဒီကိလေသာတွေရှိနေသေးရင်တော့ကိလေသာရှိနေရင်တော့ဒီလူကအပြစ်ရှိတဲ့သူနဲ့မတူဘူးလားဗျာ။မှန်ပါဗျာ။အေးဒါတော့အမနံပါတ်7မှာဖတ်ကြည့်လေ။လွတ်မြောက်သွားသူယမနလွတ်မြောက်သွားသူယမနဟူသည်ဟူသည်ယဟန္တာယမနကိုအဲခဏထားလိုက်နော်။ဒါလွတ်မြောက်သွားတယ်ဆိုတာကသူတို့ကရေးချလေးကြံခဲ့တယ်နော်။ဒါလေးအမှရေးချပါမဒီ အဲ့တော့သူဗျမနကသူတို့ထားပါတော့ဗျာသူတို့တွေကအပြစ်ကင်းစင်တယ်လို့ယူဆထားတာကိုဒါတော့ဗျမနဆိုတာကသူတို့ကဒါကင်းစင်သူလို့အဓိပ္ပာယ်ရှိတယ်အခုယောဂီကနေပြီးတော့မှဒါမွေရင်းသမားကနေပြီးတော့မှကန်းဒီဘက်ကန်းကြီးကနေလွတ်သွားတော့ဟိုဘက်ကန်းကြီးရောက်တော့သူလည်းအပြစ်ကင်းစင်မသွားဘူးလားကင်းစင်ပါအပြစ်ကင်းစင်သွားတယ်ယောဂီကလည်းဒီဥပါဒနဲ့ခန္ဓာလို့ခေါ်တဲ့တက်ကာယနေမြေကန်းကြီးဘက်ကနေပြီးတော့မှအစင့်စင့်နော်အားထုတ်လာတာနောက်ဆုံးရဟန္တာဖြစ်ပြီဆိုတော့အဲရဟန္တာဖြစ်ပြီဆိုလို့ချင်းကိလေသာရှိသေးရလား မရှိတော့ပါဗျာမရှိတော့ဘူးဆိုလို့ရှိရင်ကိလေသာမရှိတော့ဘူးဆိုလို့ရှိရင်ကိလေသာတွေအထောက်ထုခံရပါအောင်မလားမခံရတော့ပါဗျာခံရတော့ဘူးလေတက်ကရဟိုအကျွမ်းကြံတော့ရှိတာပေါ့သို့တော့ကိလေသာမရှိတဲ့အတွက်နော်ကိလေသာကြောင့်ဖြစ်တဲ့စိတ်ညစ်စရာတော့မလိုတော့ဘူးသို့တော့တခုရှိတာတော့ဟိုပြိဋိခန္ဓာပြိဋိဘာမဆန်သေးရင်တော့ခန္ဓာကိုထင်းရတဲ့ဒုက္ခတော့ရှိတယ်သို့တော့ကိလေသာမရှိတော့တဲ့အတွက်စိတ်ပင်ပန်းတာတွေစိတ်ညစ်စရာတွေရှိပါဦးမလားရှိတော့ဘူးဒါကြောင့်မလို့ အပြစ်ကင်းစင်သောလွတ်မြောက်သွားတဲ့သူလိုပဲယဟန္တာဆိုတာလည်းဒါကိလေသာတွေစင်ကြယ်သွားပြီပြင့်ကင်းစင်သွားပြီဒါကြောင့်ဗြဟ္မဏလို့ခေါ်တယ်ကိလေသာကင်းစင်သူဒါကတော့နော်ဒါဘာလဲလို့ဆိုကိလေသာကင်းစင်သူလို့မှတ်ပါဒါတော့ယဟန္တာကိုဘာလို့ခေါ်လဲဆိုရင်ကိလေသာကင်းစင်သူဗြဟ္မဏဒါတော့ဟောဒီဒီပကန်းကိုရောက်အောင်ခေမတောင်ကနိဗ္ဗာန်မြတ်ကိုရောက်လာသည့်တဲ့အောင်နောက်ကနေဟဲ့ပူမင်းတို့ရမနေနဲ့မင်းပြေးဦးဟဲ့ပြေးဦးဟဲ့ဆိုပြီးတော့မွေးလက်တုံးကလည်းတော့ပြေးဖို့အတွက်တိုက်တွန်းခဲ့တယ်ဟာမင်းပြောမနေနဲ့ မင်းဟောဒီမွေလေးကောင်ကမင်းအချိန်မရွေးမင်းကိုပေါက်တတ်နိုင်တယ်နော်ဒါကြီးကိုตายရမနေနေဆိုပြီးတော့ပြေးဖို့တိုက်တွန်းတာလဲဘသူလဲဆိုလမ်းညွန်ပြသူနော်မွေလေးကောင်နဲ့မကဘူးနောက်ထပ်ရန်သူ9ယောက်လိုက်နေလို့နောက်ကလိုက်ထားကိုတိုက်တွန်းနေတာလဲလမ်းညွန်ပြသူနောက်ထပ်ငယ်ပေါင်းကြီးဘက်ကနော်အတွင်းရန်သူဖြစ်ဓာထမ်းပြီးတော့လိုက်တော့လည်းပဲတိုက်တွန်းနေတာကလမ်းညွန်ပြသူရွာပြစ်6လုံးနဲ့ရောက်လို့ဓမြ6ဝင်လာလဲဆက်ပြေးဖို့တိုက်တွန်းတာလည်းပဲလမ်းညွန်ပြသူအဲ့ဒီ လမ်းညွှန်ပြသူဆိုတာမိမိရဲ့အကျိုးစီးပွားကိုလိုလားတဲ့သူဒါကြောင့်မလို့မိမိအကျိုးစီးပွားလိုလားတဲ့သူကဘာတူလဲဆိုရင်မြတ်စွာဘုရားမြတ်စွာဘုရားမြတ်စွာဘုရားမြတ်စွာဘုရားကနေပြီးတော့မှအခုသူကိုယ်တိုင်တက်တော်ထင်ရှားဘုရားမရှိတော့လည်းပဲသူ့ရဲ့ကိုယ်စားဓမ္မဝိနည်းလို့ခေါ်တဲ့ပိဋကသုံးပုံကိုထားခဲ့တယ်ပိဋကသုံးပုံတွေကသူ့ကိုယ်စားဒီနေ့အထိယောဂီများကိုတိုက်တွန်းတော့မဟုတ်လားမှန်ပါဗျာတိုက်တွန်းတော့မယ်ဒါဥစဉ်တိုက်တွန်းတာမဟုတ်ဘူးဒီစာတွေကဘုရားစာဘုရားဟောထားခဲ့တဲ့တရားတွေဥစဉ်တော့ပါဇက်အငားနဲ့ရှာရှည်နေတာဟလား ဒါကြောင့်မလို့တကယ်တိုက်တွန်းသူအဆက်ကဘာတူလဲဆိုရင်မြတ်စွာဘုရားမြတ်စွာဘုရားပါဒါတော့ဩမြတ်စွာဘုရားကတော့ तू က तू ကိုယ်တိုင်နော်ခန္ဓာပရိနိဗ္ဗာန်ဆန်လို့ဆန်သွားပြီမဲ့တပည့်သားသာဝကတွေအတွက်ကတော့လူလူသားမင်းညာပြောရင်တော့စိတ်မအေးရှာဘူးဟုတ်တော့မလားမှန်ပါဗျာဒါပေမဲ့ဘုရားမှာတော့စိတ်မအေးတာရှိပါမလားမရှိပါဗျာမရှိဘူးဒါပေမဲ့တပည့်သားသာဝကတွေအတွက်နောင်လာနောက်သားတပည့်သားတွေအတွက်ကိုအကျိုးများစေဖို့သူ့ရဲ့ကိုစားတရားတွေကနေပြီးတော့သူ့ကိုစားမတိုက်တွန်းနေဘူးလားဗျာ တိုက်တွန်းပါတယ်ဗျာတိုက်တွန်းပါတယ်ဒါကြောင့်ဒီနေ့ဒီမြတ်စွာဘုရားတိုက်တွန်းခြင်းအရာပဲယောဂီတွေကအတရာတရားတွေပေါက်ပြီးတော့အားထုတ်လာတာဟာဒီနေ့ဆိုရင်9ရက်မြောက်တော့ရှိပါပြီเนาะဒီနေ့ဆုံး9ရက်မြောက်တော့ရှိပါပြီဒါကြောင့်မိမိတို့ဒီသူ့ရဲ့မွေရင်ကတော့အာသီဝိသောပမသုတ်မိမိရရှိတဲ့ဘဝဟာမွေလေးကောင်းကြီးရထားသလိုပိုက်ထားသလိုဖြစ်နေတဲ့တွေ့ကြောင့်မလို့ဒီခန္ဓာရှိနေတယ်ဆိုရင်တော့ဒီတိုင်းနေမခံရဘူးလားခံရပါတယ်ခံရတယ်ဆိုတော့ကိုက တဘွားဖြစ်လဲတခါသေးလဲတဘွားဖြစ်လဲတခါသေးလဲဒီလောက်ဆိုရင်တော့ဟုတ်လားအဲတန်တန်ဝဲကရတဲ့မို့ကောင်းပါပြီဒါကြောင့်မလို့အခုအားထုတ်နေတယ်ဆိုတာဟာတော့ဘာလုပ်နေတာလဲဆိုရင်အဲ့ဒီဒီနောက်ကမွေးတွေဘာတွေလိုက်ပြီးတော့တက်ကာယနေမြေမှာကိုကိုဒုက္ခတွေပေးနေတဲ့နယ်ကနေလွတ်အောင်လို့အပြေးခိုင်းနေတာဒါကြောင့်တရားရဲ့နာမည်ကိုဥစဉ်ကမှတ်မိအောင်လွယ်အောင်လို့လွတ်အောင်ပြေးထားအသင်လူစားဒါတော့အခုဒီနှစ်ဟာအင်္ဂလိပ်လိုပြောမယ်ဆိုရင်ဒီနှစ်သည်2020ခုနှစ်ကနောက်ဆုံးနှစ်ဖြစ်ပါတယ် မနေ့ဖြင်းဆိုလို့ရှိရင်နှစ်သက်နဲ့သွားမှာပါဒါတော့မိမိတို့ကနှစ်သက်ကိုနော်တက်ကာယထဲမှာဖြစ်နေတဲ့တဏှာဥပါဒံဒိဋ္ဌိတွေနဲ့တော့ဖွင့်မနေကြပါနဲ့တော့ဒီနေ့ညလည်းအောမနေကြပါနဲ့တော့ဟလားမိမိကဘာနဲ့ကုံဆုံးလို့ဘာနဲ့အသက်ဖွင့်မလဲကုသိုလ်နဲ့ကုံဆုံးပြီးတော့ကုသိုလ်လေးနဲ့ဖွင့်ရမှာဟုတ်တယ်မို့လားမှန်ပါဗျာအနည်းမက်ခင်နေနဲ့ဆုံးပြီးတော့မက်ခင်နေနဲ့ဖွင့်ဒီနေ့ကုသိုလ်နဲ့ဆုံးပြီးတော့ကုသိုလ်နဲ့ဖွင့်ဒီလိုပဲပြောကြပါစို့ဗျာ ကုသိုလ်နဲ့ဆုံးဆိုတာကဒီနေ့နာကြာအားထုတ်ပြုလုပ်ခဲ့တာတွေကကုသိုလ်ဟောဒီကုသိုလ်စိတ်ကလေးနဲ့မိမိကဒီနေ့ဟာလားနော်ဘုရားဝတ်တယ်လို့လည်းရပါတယ်တရားလမ်းလျှောက်လို့လည်းရပါတယ်နော်ထပ်ပြီးတော့မှလည်းပဲတရားတွေထိုင်ကမ္မထာနေအားထုတ်လို့လည်းရပါသေးတယ်ဒီဒီအားထုတ်မှုနှလုံးသွင်းမှုလေးနဲ့နော်ရွတ်ဖတ်မှုလေးနဲ့ဆုံးအိပ်ပျော်သွားတယ်ဆိုလို့ရှိရင်နော်အိပ်ပျော်သွားတဲ့စိတ်ကရှေ့ကဘာစိတ်လဲဆိုကုသိုလ်စိတ်ဘာစိတ်ပါလဲ ကုသိုလ်စိတ်ပါကုသိုလ်စိတ်ကနောက်ကဘဝင်ကြတဲ့ခါကျတော့လည်းကုသိုလ်နဲ့ဆက်ပြီးတော့ကြတဲ့ဘဝင်စိတ်ပဲဖြစ်ရတော့မှာပေါ့ဟုတ်လားဒါတော့နောက်တစ်နေ့မနေ့မိုးလဲဟောငါဒီနေ့နောက်ဆုံးနေ့အထောက်အမှာပဲဆိုရင်နောက်တစ်နေ့ကျတော့နှစ်ဆန်းတည့်ရက်နေ့နှစ်ဆန်းတည့်ရက်နေ့နိုးတဲ့အချိန်ခါမှာဘာနဲ့နိုးလာလဲဆိုတော့ကုသိုလ်နဲ့နိုးကုသိုလ်လေးနဲ့နိုးဒါကြောင့်မလို့ကုသိုလ်လေးနဲ့ပိတ်ကုသိုလ်လေးနဲ့ဖွဲမကောင်းဘူးလားဗျာကောင်းပါတယ်ကောင်းပါတယ်ကို့ဘဝမှာအပိတ်ဖွင့်လေးဒီလိုပဲဒါကြောင့်ဒီနေ့ညမိမိတို့အချိန်ရမယ်ဆိုရင်နော်အဲ အထုလို့ကလည်းအထုနိုင်ပါတယ်နော်အာဒီကြီးဟာတဲ့မေတ္တာတွေပို့ကြအောင်မယ်ပရိတ်တွေရွတ်ကြအောင်မယ်ပဋ္ဌာန်းရွတ်မယ်ရပါတယ်ကောင်းပါတယ်ဦးဇင်းကတော့အားပေးပါတယ်နော်ဒါတော့မိမိတို့ကြိုက်ရကြိုက်ရလောက်ကြပါမြတ်စွာဘုရားကတော့တတ်နေရင်ကတော့ဒီအထုတဲ့ပြုကိုပို့အားပေးပါတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်အာထုတ်တာကပို့ပြီးတော့မှသူကကြုံရခဲလို့နော်ကြုံရခဲတာဖြစ်တဲ့အတွက်ကြောင့်မလို့အာထုတ်သောအသိဉာဏ်ကအမြင့်ဆုံးကိုနော်လွတ်ရလွတ်ကြောင်းကတော့ဒါတော့ဟာကိုကတော့ တော့မလွတ်နိုင်မှုကြီးရောရွတ်ထားလေပိုအားတန်တယ်ဆိုလဲမတားပါဘူးကောင်းပါတယ်ဘာမှမလုပ်ထားနဲ့ဆိုင်တော့ကုသိုလ်ပါပဲเนาะနောက်ဆုံးကတော့နိဗ္ဗာန်ကိုဥတည်သွားနေတာဆိုတော့ဒါကြောင့်မလို့မိမိတို့ဒီနေ့2020ခုနှစ်ကနောက်ဆုံးညအခါမှာနောက်ဆုံးနေ့အခါမှာဒီနေ့เนาะမြတ်စွာဘုရားဟောတော်မူခဲ့တဲ့သတိပဋ္ဌာန်တရား၄ပါးနဲ့ကြိုးကြိုးဆန်းဆန်းပွားများအားထုတ်လိုက်ကြပြီ။နော်အားထုတ်တဲ့ဆိုတာကနိဗ္ဗာန်မြို့ကိုကူးနေကြပြေးနေကြသွားနေကြတာပါပဲ။ဒါကြောင့်ဒီအချိန်လေးကိုမရဆဲပဲနဲ့ဆက်လက်ပြီးတော့လှော်ကြပါ ရစ်ကြပါခတ်ကြပါဒါတော့အဲ့ဒီမိမိတို့ဒီတစ်ချက်ရက်တိုင်းတစ်ချက်နော်လှော်တိုင်းနိဗ္ဗာန်ဘက်ကိုနိဗ္ဗာန်ဘက်ကိုနီးနီးနေပါတယ်ဒါကြောင့်မလို့လမ်းမှာနော်ဒီလောက်ဆိုရင်ရပြီဒီလောက်ဆိုရင်ရပြီဆိုပြီးတော့မှစိတ်ကဇဝေဇဝါမဖြစ်ပါနဲ့ဖြစ်ပြီးတော့ရပ်မနေပါနဲ့မြတ်စွာဘုရားကတော့ နော်နိဗ္ဗာန်ရန္တာဖြစ်တည်တဲ့အောင်ရန္တာဖြစ်ခံမှာပဲနားခွင့်ပြုပါတယ်ထိုနည်း၎င်းတူစွာပဲဥစဉ်ကလည်းပဲအဲဒီလောက်ဆိုတော့ငါတို့ရလောက်ပါပြီလို့ရှင်းတတ်မနေပဲနဲ့နော်နိဗ္ဗာန်တိုင်အောင်ပဲရန္တာဖြစ်တည်တဲ့အောင်ကိုစီကိုစီလှော့ခတ်သောအဖြစ်ရအောင်ကြင်ကြံကြိုးကုပ်အားထုတ်နိုင်ကြပါစေကုန်